င်ဘာလ29ရက်အင်္ဂါနေ့နံနက်ပိုင်း9နာရီနဲ့19မိနစ်ချိန်ရှိပါပြီဒီနေ့9ရက်မြောက်နေ့မနက်ပိုင်းအလုတ်ပေးတရားများကိုပြီးခဲ့တဲ့ရက်ကဟောတာလေးတွေကိုဆက်ဆက်ပြီးတော့မှအဆက်ဖြစ်သွားအောင်လို့ဒဇာတက်ဖြစ်သွားအောင်လို့ဆက်လက်ပြီးတော့ဟောပေးပါမယ်ဒီအလုတ်ပေးတရားမှာကဟော နာနေကြတရားတွေနာနေကြအလုပ်ပေးတွေကတော်တော်လေးနာကြနာဘူးကြပါပြီအလုပ်ပေးတယ်မှလည်းနာဘူးကြတယ်တရားဟောရင်လည်းနာဘူးကြတယ်ဆိုတော့တော်တော်လေးနာဘူးတော့နည်းနည်းနာရခဲ့တဲ့အားလေးတွေကိုထည့်ထည့်ပြီးတော့မနေ့ပိုင်းမှာထည့်ပြောနေခြင်းဖြစ်ပါတယ်ဒါလေးတွေကိုသတိအဲမိမိကတည်ထားလို့ရှိရင်တည်ထားတဲ့အတွက်ကြောင့်မလို့ဘာကျုပ်ကျေးဇူးရှိတယ်လဲဆိုလို့ရှိရင်အထုတ်တဲ့ခါလေးတွေမှာကိုယ်စိတ်ထဲကတန်တရားတန်တရားလေးတွေပျောက်ပျောက်သွားတယ်အတီလေးတွေပို့ပို့ရှင်းသွားတယ် အမြင်လေးတွေပို့ပို့ရှင်းသွားတယ်အတိအဓိကအားဖြင့်တက်ရဲ့အားဖြင့်ပြောရရင်တော့တက်ကာယတိတိကိုပယ်တဲ့ခွာတဲ့နေရာမှာနှလုံးသွင်းအမတန်လွယ်ကူသွားတယ်အဲ့ဒီတော့တက်ကာယခွာနေလို့ရှင်ဒါတုံညတစိုက်တယ်တုံညတစိုက်ရင်အနတ္တပေါက်တယ်အနတ္တပေါက်တယ်ဆိုလို့ရှင်ဒါမိမိတို့ရဲ့အဓိကပန်းတန်ရောက်တာပဲဒါအနတ္တပေါက်တယ်ဆိုတဲ့သဘောဟာဒါနိဗ္ဗာန်ကိုတော်တင်ဖြစ်သွားတာပဲเนาะနိဗ္ဗာန်ကိုချစ်တလန်းဝင်သွားတယ်လို့အဓိပ္ပာယ်ရှိတယ် အနိစ္စမြင်ဒုက္ခထင်တယ်ဒုက္ခထင်တော့အနတ္တမြင်အနတ္တမြင်နိဗ္ဗာန်ခွင်ပြေးဝင်ဆက်ရောက်သည်လို့မဆီစတော်ကြီးမိန့်ထားတာရှိတယ်ဒါကြောင့်မလို့အနတ္တကိုမြင်ပြီဆိုရင်နိဗ္ဗာန်ခွင်ကိုပြေးဝင်ဖို့ပဲဆိုတော့နိဗ္ဗာန်လမ်းပေါ်ရောက်သွားပြီအချိန်လေးနဲ့ပြေးဝင်လိုက်ဖို့ပဲလိုတော့တယ်တဲ့ဒါတော့မနေ့ကတော့ကတင် जा လေ့လာပြီးခဲ့တဲ့ဟာလေးကနေဆက်ပြီးတော့အဲဓာတ်ကြီးလေးပါပြီးသွားတဲ့အခါကျတော့ဒီနေ့ကျတော့သူ့ရဲ့အဆက်ဖြစ်တဲ့ အဲဥပါဒါယုတ်၄ပါးအဲနော်မဟာဘုတ်ကိုမှီးပြီးတော့ဖြစ်ရတဲ့ယုတ်၄ပါးကြံသေးတယ်ဒါတော့ပထမကမဟာဘုတ်၄ပါးအဲ့ဒီမဟာဘုတ်၄ပါးပုံမှာထပ်ဆင်းပြီးတော့မဟာဘုတ်၄ပါးရဲ့လို့စုမိပြီးဆိုရင်နောက်တာဥပါဒါယုတ်၄ပါးကအလိုလိုပါသွားတယ်နော်ဥပါဒါယုတ်၄ပါးပါသွားတဲ့အတွက်ကြောင့်မလို့အဲ့ဒါလေးကိုဆက်ပြီးတော့ရှင်းရအောင်ကြားဘူးကြားလဲကြားဘူးကြပါလိမ့်မယ်ဒါတော့သူ့ကို အဲဥပါဒာယုတ်ကတော့အမှန်က24ပါးရှိတာเนาะယုတ်က28ပါးအမာခံကမာဘုတ်ကြီး၄ပါးဆိုတော့မာဘုတ်ကြီး၄ပါးကိုအမာခံဖောင်ဒေးရှင်းထားပြီးတော့ကျန်တဲ့24ပါးကသူ့အပေါ်မှာမှီပြီးတည်ကြရတယ်မာဘုတ်မရှိဘဲနဲ့ကျန်တဲ့ယုတ်တွေကမှီလို့မရဘူးမိဘနှစ်ပါးကိုသားသမီးတွေကငငယ်တုန်းကမှီနေကြရတယ်လို့ပဲเนาะယုံများမှာလည်းမဟာဘုတ်ကြီးလေးပါးကိုအမိပြုပြီးတော့နေရတယ်ဒါကြောင့်မလို့ကျန်တဲ့ယုံ24ပါးတွေကဘယ်သူပဲလာလာ သူတို့ကိုဥပါဒာယုတ်မှီပြီးတော့နေရတဲ့ယုတ်လို့ဒီလိုအကြံပြအုပ်စု ခွဲပါတယ်ဒါတော့အဘိဓမ္မာသင်္ကေပူဇာသင်ဘူးတဲ့ပုဂ္ဂိုလ်များကတော့ဒါတွေအလုံးသိကြနားလည်ကြဘူးပြီးသားပါသို့တော်လည်းမသင်ခဲ့ဘူးမနာအဲမသင်ခဲ့ရဘူးသေးတဲ့ပုဂ္ဂိုလ်များသင်ပင်သင်ခဲ့ဘူးဆိုလည်းပဲနော်လေးလေးနက်နက်ကြဲကြဲပြန့်ပြန့်မသင်ရသေးတဲ့ပုဂ္ဂိုလ်များတင်းကြိုကိုတင်တော်လည်းပဲစာမွဲဖြေုံလောက်အပေါ်ရန်တရုတ်ရစ်တွေ့ပြီးတော့တစ်နဲ့သုံးလေးရစ်တွေ့တာလောက်ဆိုတော့ဒါမမြင်မှာမဟုတ်ဘူးเนาะ ဒါကသဘောကိုသွားတာစာကိုရစ်တွက်နေတာမဟုတ်ဘူးဟိုတစ်ခုနဲ့တစ်ခုတင်းကြိုလို့ဆိုတော့သရုပ်ရည်တယ်လို့ခေါ်တယ်ဒါကပါဇက်နဲ့ဘက်ကကြည့်ပြီးတော့မှဖြေကြတာကိုအခုကတော့အဲ့ဒီထက်ကနောက်ကွယ်ကသူ့ရဲ့ function တွေကိုကိုကဘယ်လိုရှိသလဲလို့သိအောင်လုပ်လုပ်တာသူ့ရဲ့ဒီ characteristic ပေါ့နော်လက္ခဏာကဘယ်လိုရှိသလဲ function ဘာတွေရှိသလဲဒါတွေကတကယ် paramat နဲ့ပဲအလုပ်လုပ်နေတာဒါတော့ဝိပဿနာရှုတာက paramat ရှုတယ်ဆိုတော့သူတို့ရဲ့ paramat သဘောလေးတွေမြင်မှစိတ်ထက်ရှင်းရှင်းပြီးတော့သွားပါတယ်။ သို့မဟုတ်ဆိုရင်ဇလုံးနဲ့ခမ်းပြီးတော့ဇလုံးရဲ့နောက်ွယ်ကအဲနောက်အောက်ကဇလုံးရဲ့အောက်ကအတိဘယ်ကဘာမှမသိဖြစ်တတ်တယ်ဒါဟိုလူတွေကိုမပြောပါနဲ့ဦးဇုံတို့ရန်တန်ကတွေလည်းစာတွေသင်နေပေမဲ့တကယ်တော့အောက်ကိုရအောင်သိတာနည်းပါတယ်နော်စာမွေးအောင်ကြည့်အောင်ပဲဒါပေမဲ့အောက်ကိုရအောင်နည်းနည်းနည်းနည်းအတိဘယ်ပေါအောင်သိတာကနည်းပါတယ်ဒါကတတ်တတ်လေ့လာတစ်ဆက်ပြန်လေ့လာပါတယ် ဇာမွဲဖြစ်လိုက်လို့ဒါတွေအကုန်မသိပါဘူးเนาะစာရီတွေအောင်ပေးမအကုန်မသိဘူးတက်တက်ကိုမှသေးသေးချာချာเนาะအချိန်ထားပြီးတော့လေ့လာရတဲ့ဆရာသမားတွေနဲ့ချင့်ကပ်ရတဲ့မေးရတယ်မြန်းရတယ်ကျင့်ရတယ်အဲ့ဒီခါကျမှဩဒါပြောတာကိုလို့အဲ့ဒီကျမှဩချနိုင်တာဩချတယ်ဆိုတာဒါပြောတာအခုဦးဇင်းတို့ပြိဿဩချနိုင်ပြီလားဩချနိုင်ပြီဆိုရင်ပြီးပြီလို့ဩလို့ပြောတာဒါတော့ဩလို့ဆိုလို့ရှိရင်သဘောပေါက်သွားတာကိုအတိတ်ပဲပြောတာမဟုတ်လား မှန်ပါဗျာအဲသဘောမပေါက်တဲ့ဒါကြီးတိခံနေတယ်ဒီအော်မချနိုင်ဘူးဒီနားမှာတိနေတယ်ရင်ဘတ်မှာဆုတ်နေတယ်လို့မျိုးသဘောပေါက်တော့အဲ့ဒီတိဆုတ်နေတာကြီးပျောက်ပေါက်ထွက်သွားတာပျောက်ထွက်သွားတယ်ရှင်းထွက်သွားတာအော်ကြမှာအော်ဒါလားနဲ့ပြောတာလေအဲ့ဒီအော်ဆိုတဲ့ဟာလေးပြောတာဒါတော့အော်ချနိုင်မှနော်စိတ်ကရှင်းသွားတာဒါမို့ဆိုအော်မချနိုင်သေးမရှင်းသေးဘူး ကိုင်းထားတော့ကောင်းပါပြီဒီနေ့မနေ့အချိန်ရသလောက်ကြည့်ပြီးတော့၄ပါပြီးရင်လည်းပြီးပေါ့နော်အခု24မိနစ်9:24မိနစ်ရှိပါပြီနော်ကယ်လီဖိုးနီးယားစံတော်ချိန်ပေါ့လေဒါတော့ဥပါဒါယု၄ပါဆိုတဲ့၄ပါကိုအရင်ဖတ်ပေးပါအောင်ဗျာဒါလေးကိုခေါင်းစဉ်လေးတွေနာမည်လေးတွေကရောင်းရင်းဖြစ်နေအောင်လို့နော်ဒါလေးရင်ဖတ်ပါဥပါဒါယု၄ပါမဟာဘုတ်ကိုမှီ၍ဖြစ်သောယုတ်ဝဏယုတ်အစင်းယုတ် ကန္ဓာယုတ်အနတ်ယုတ်ရတယုတ်အယတာယုတ်ဩဇာယုတ်အစီဓာတ်အဲဟုတ်ပြီဒါတော့အဲ့ဒီလေးပါးကပါဠိလိုတော့သူတို့မဟာဗုဒ္ဓကိုရည်တွက်တဲ့အထကလယုတ်ကိုရည်တွက်တဲ့ခါကျတော့နော်သူကတော့ပါဠိတွေပဲရည်တွက်ထားပေါ့လေပထဝီအာဘောဒေဇောဝါယော ပြီးတော့အောက်ကအခုလေးပါးဝဏ္ဏဂန္ဓရတ္တဩဇာနော်အဲ့ဒီဝဏ္ဏဂန္ဓရတ္တဩဇာက ဒီစောစောကအဓိက main ပေါ့နော်မာဘူကြီး၄ပါးစုမိပြီဆိုရင်ကလစီတစ်ခုစုမိပြီဆိုရင်အဲ့ဒီ၄ပါးကနောက်ထပ်ကအလိုလိုပါသွားတယ်အလိုလိုပါသွားတယ်ဘာဖြစ်လဲလဲဆိုတော့ဟိုမှာမာဘူကြီး၄ပါးရဲ့လို့ဖြစ်ရင်ဒါရုပ်ကလစီတစ်ခုစပြီးတော့တီးပြီးအခြေခံအမာခံတီးတော့အဲ့ဒီအမာခံပေါ်မှာတီလိုက်တာနဲ့အစင်းရုပ်အနံ့ရုပ်အရသာရုပ်ဩဇာရုပ်ကအဲ့ဒီထဲမှာသွားပါသွားတာတိတန်ကြီး तू ကရက်တည်နေတာမဟုတ်ဘူးအလိုလိုသွားကတ်သွားတယ် နော်လူကနေရောင်ထွက်လိုက်ရင်လူသွားတာနဲ့အရက်ကကတ်ပါသွားသလိုပဲအဲ့ဒါလိုမျိုးကတ်ပါသွားတာအဲ့ဒါကြောင့်မလို့လဲသူအမိယုတ်လို့ခေါ်ရတယ်ဒါတော့အရက်ကလူမရှိရင်အရက်ပြောက်သလိုပဲမာဖို့ပြောက်ရင်သူတို့လည်းပြောက်ထွက်သွားတာမရှိဘူးတိတမရက်တည်နိုင်ဘူးဒါကြောင့်သူ့ကိုဥပါဒါယုတ်အမိပြုပြီးတဲ့နေရတဲ့ယုတ်လို့ခေါ်ပါတယ်အမိခံကဘယ်သူလဲဆိုရင်မဟာဗုဒ္ဓကြီး၄ပါးဒီ၄ပါးကသူတို့အပေါ်မှာသွားပြီးတော့မှီပြီးတော့တီးပြီးတော့နေရတယ်နော် ဒါတော့ကောင်းပြီနံပါတ်1ကဝဏယုတ်တဲ့မြန်မာလူကအဆင့်နော်မြန်မာလူကအဆင့်ဝဏဆိုတာအဆင့်ပြောတာကန္ဓာယုတ်အနတ်ယုတ်ရတယုတ်အယတာယုတ်ဩဇာယုတ်အစီဓာတ်နော်လေးလေးခုလုံးကအဲနံပါတ်1ရယ်နံပါတ်3ရယ်နံပါတ်4ရယ်အဲ့ဒါတွေကတော်တော်လေးခက်တယ်နော်အဲ့ဒါတွေကတော်တော်လေးခက်တယ်လူတွေနားလေတာနဲ့တကယ်အရှိမာကတခြားစီဖြစ်နေလို့ကောင်းပြီဒါကြောင့်မလို့နည်းနည်းစီနည်းနည်းစီတစ်ပိတ်ချင်းလေးပြောကြရတာပေါ့နော် ဒါတော့ပထမအပတ်ကလေးအရင်ဖတ်ကြည့်ဗျာဟောတာလေးကိုဝဏယုတ်ဆိုတာလေးကိုသိအောင်ဝဏယုတ်အစင်းကိုဝဏယုတ်ဟုခေါ်၏မျက်စိဖြင့်မြင်ကောင်းသောမြင်ရသောသဘောတရားသည်ဝဏဓာတ်ဖြစ်၏လူများကဝဏဓမ္မခွဲထွက်လာသော ပရိယေအားဖြင့်များလာသော အနီ အပြာစသောအယောင်မျိုးစုံကိုအစင်းဟုခေါ်နေကြ၏ ဤကဲ့သို့မြင်ခြင်းသည်အယောင်ပေါ်တင်နေ၍ပရမတ်ဝဏ္ဏတတ်သို့မရောက်ပေပညာကိုခွာ၍ပရမတ်ဝဏ္ဏတတ်အစစ်ကိုမြင်အောင်ကြည့်ရမည်ဟုတ်ပြီအဲ့မှာခဏထားနော်ပထမဒီစကလုံးရဲ့မူရင်းအတိပ္ပယ်လေးကို define လုပ်ကြည့်ရအောင်ဝဏဆိုတာဟာအဆင့်ကိုပြောတာเนาะဒါတော့အယောင်မဟုတ်ဘူးเนาะအဲ့ဒီမှာစခွဲတာအဆင့်နဲ့အယောင်နဲ့ မတူဘူးမတူတဲ့အကြောင်းနောက်မှလာမယ်ဒါတော့ဦးဇင်းတို့သုံးတာကအယောင်အဆင့်လို့သုံးတယ်နော်ဒါတော့အဆင့်နဲ့အယောင်နဲ့မတူဘူးအခုမြင်တာကများသောအားဖြင့်လူတွေမြင်နေတာအယောင်ကိုမြင်တာအယောင်ကိုမြင်ပြီးတော့အဲ့ဒါကိုဝဏအယောင်အဆင့်ဆိုပြီးတော့ခေါ်လိုက်တာဒါကတော့အဘိဓမ္မာမှာကျတော့အယောင်နဲ့အဆင့်ကိုခွဲရတယ်မတူဘူးနော်မတူဘူးဒါတော့ကောင်းပြီအဆင့်ကိုဝဏလို့ခေါ်တယ်အယောင်ပါရလားအဲ့ထဲမှာ မပါပါဗျာအဲအဲ့ဒီမှာစမှတ်ပါအဲ့ဒီစကလုံးစမှတ်ပါနော်အယောင်မပါပါဘူးအဆင်းပါနော်အယောင်ကတတ်တတ်သွားပါတယ်အယောင်ကမျိုးခွဲဖြစ်သွားတာသူ့ပုံမှာလာပြီးတော့နော်ရေဟောဘာခေါ်မလဲဆိုရင်ကာလာချဲတဲ့ခါကျတော့အဖြူလေးကိုပဲမှထားပြီးတော့မှကြံတဲ့အယောင်တွေဘေးကပတ်ချလဲရန်ထားသလိုပဲနော်အဲ့ဒီလိုပဲသူကအဆင့်ကမူရင်းပြီးမှနောက်ထပ်အယောင်တွေကအမျိုးခွဲတွေဖြစ်သွားတာအယောင်ကအဆင့်မဟုတ်ဘူးတက်တက်နော်အဲ့ဒီကခွဲထွက်သွားတဲ့အရာ ဒါတော့မျက်စိဖြင့်မြင်ကောင်းတော့ဒါလေးမှတ်ထားပါအဲ့ဒါအရေးကြီးတယ်နော်မျက်လုံးနဲ့မြင်လို့ရတဲ့အရာကိုပြောတာနော်မျက်စိဖြင့်မြင်ရတော့မြင်ကောင်းတော့မြင်ရတော့သဘောတရားသည်သဘောလေးမှာချုပ်တာနော်ဒီသဘောလေးကိုဘယ်တော့မှမစိတ်ထဲမပြတ်သွားနဲ့အခုသွားနေတာပရမတ်ကိုသွားနေတာပရမတ်ကိုသွားနေတော့အဲ့ဒီသဘောလေးမှာအဆုံးတတ်ရမှာဒါတော့အဲ့ဒီသဘောလေးကိုကိုကရက်အောင်ညံမဆိုင်သေးတဲ့အတွက်ကြောင့်ရှေ့ကတွေခန်းခန်းခန်းခန်းပေးနေရတာနော်ခန်းခန်းပေးနေရတာ အဲ့တော့ရှေ့ကဟာကအဓိကမဟုတ်ဘူးပညာတင်နေရောပြီးတော့နားမလဲလဲအောင်လို့တွယ်ဝိုက်ပြီးတော့အဲ့ဒီကိုဆွဲခေါ်လာခဲ့ရတာနောက်ဆုံးကျသဘောဆက်ရမယ်သဘောရရင်တော့အကောင့်ထဲမရှိဟိုရဲမရှိဘူးလေအတူရှင်မရှိအလေးနော်အကြီးသေးမရှိတော့ဘူးမရှိတော့တဲ့အတွက်ကြောင့်မလို့သူ့ကိုရှိတဲ့အရာနဲ့မြင်လို့ရတဲ့အရာနဲ့သူ့ကိုဆွဲခေါ်ခဲ့ရတာဦးဇင်းတို့ကျင်လဲကျင်စားနေတာကပညာနဲ့ပဲပညာနဲ့ပဲဖြစ်တော့ပရမတ်ကိုတခါတည်းခုံကျော်သွားလို့မရဘူးတဖြည်းဖြည်းလေးနဲ့သူ့ကိုအဆွဲဖြုတ်ခဲ့ရတာ ဦးဇင်းတို့အာကာသကိုတက်တဲ့ခါကျတော့တွေ့တယ်မလားလို့သူ့ရဲ့လောင်စာစီကံကြီးတွေလေတပိုင်းချင်းတပိုင်းချင်းတပိုင်းချင်းဖြုတ်ချပစ်ခဲ့ရတာနောက်ဆုံးကျမှအပေါ်မော်ဂျူယ်လေးကျမှဟိုဘောကဒီ space station မှာသွားချိန်တာလေဟုတ်တော့မလားဒါတော့အဲ့ဒီ module လေးကသူ့ကြီးပဲသွားလို့မရဘူးဟုတ်တော့မလားဒါတော့လောင်စာနဲ့တက်ယူရတယ်လောင်စာနဲ့သူ့ရဲ့ space ကဒီ gravity ကိုကျော်အောင်နော်ကျော်အောင်တက်ယူရတာဒါတော့ gravity ဆိုတာဘာလဲဆိုရင်ပညာနယ်ပယ်ကြီး ပြင်းညက်တဲ့ဘက် gravity ကြီးကိုမထိုးပေါက်နိုင်လို့ရှိရင်ဟို space ကနော်တက်လို့မရဘူးတကယ်တမ်းသွားတဲ့အခါကျတော့ဟိုးက space station မှာသွားကတ်တာက module လေးတစ်ခုတည်းကတ်တာထိန်းချုပ်တဲ့ဟာလေးတစ်ခုပဲဦးဇင်းတို့ပရမတ်ကိုချင်းကရင်အဲ့ဒီ module လေးတစ်ခုပဲသွားချင်းကတ်ပါနောက်ကလောင်စာစီမပါတော့ဘူးနော်ဖြုတ်ချပစ်ခဲ့ဒါကဘာအတွက်လိုသလဲဆိုရင်ဒီ gravity ကိုကြော်ခြင်းလို့လောင်စာစီကန်ကြီးတွေကိုတင်ခဲ့ရတာဒါတော့တလွှာချင်းခွာပစ်ခဲ့ရတယ်ဒီအတိုင်းပဲသဘောဆိုတာကပရမတ်နောက်ဆုံးဒါနဲ့ဆက်ရမှာပရမတ်ကိုဆက်ရမှာဒါကြောင့်မလို့ ပရမတ်ကိုဆက်ခြင်းပညာကိုခွာရမယ်ဒါတော့မျက်စိနဲ့မြင်လို့ရတဲ့အရာကိုအဆင်းလို့ခေါ်တယ်ဘာကိုမြင်လို့ရတဲ့အရာလဲဘာနဲ့မြင်လို့ရတဲ့အရာလဲမျက်စိဖြင့်မြင်လို့ရတဲ့အရာအရာနော်မျက်စိဖြင့်မြင်လို့ရတဲ့အရာမှန်သမျှအဲ့ဒါအဆင်းပဲအဲ့ဒါကိုဝဏ္ဏဓာတ်နော်ဝဏ္ဏဓာတ်လို့သုံးပေါ့ဒါဓာတ်ဆိုတော့ဒီစကလုံးထက်သုံးတာတခြားမဟုတ်ဘူးဓာတ်လို့ပြောလိုက်တာကဒီသဘောကိုညွှန့်ကျင်လို့နော်ဓာတ်ပြောပြီးပြီဓာတ်လို့ပြောရင်လည်းဒါပဲ တဘာဝလို့ပြောရင်လည်းဒါပဲဓမ္မလို့ပြောရင်လည်းဒါပဲပါဠိလိုသုံးခုလုံးကစကလုံးအပြင်ကွဲတော့လေအတွင်းအနှစ်သာရကဒါကိုရည်ညွှန်းနေတာဓာတ်လို့ပြောလိုက်ရင်ကင်လို့တွဲလို့ချိန်လို့မရတော့ဘူးနော်တဘာဝလို့ပြောရင်လည်းလူတွေရဲ့ဘယောကနဲ့လှုပ်ဆောင်မှုတခုမှမပါဘူးသူရဲ့ nature mate နော် nature အတိုင်းဖြစ်နေတဲ့ဟာကိုခေါ်တာသူအဲ့ဒီတိုင်းပဲဓမ္မဆိုတာလဲဓမ္မဆိုတဲ့စကလုံးက ဓမ္မောတဘာဓမ္မောတိတဘာဝတဲ့ပြန်ပြီးတော့ချက်တော့ဦးဇင်းတို့ပါဠိမှာစကားလုံးဖွင့်ရင်ဓမ္မောတိဓမ္မဆိုတာဟာတဘာဝတဘာဝတရားပဲဆိုတော့ဟောတဘာဝနဲ့ဓမ္မတူသွားပြန်ရောဓမ္မ means nature ဓမ္မ means nature တဘာဝအရာဖြစ်နေတာကိုပြောတာဒါကြောင့်တဘာဝနဲ့ဓမ္မဓမ္မနဲ့တဘာဝစကလုံးနာကွဲတဲ့အတူတူပဲနော်တဘာဝနဲ့ဓာတ်ဓာတ်နဲ့တဘာဝအတူတူပဲဒါကြောင့်မလို့ဒီဓာတ်ကလေးထည့်တယ်ဆိုတာကဓာတ်လို့တွေးပြီဆိုတာနဲ့တပြိုင်နက်မိမိတို့ရဲ့ ဒီညံထဲမှာနားထဲမှာသဘောပေါက်မှာဩအဲ့ဒါဆိုတော့ပရမတ်ဆိုင်သွားပြီပညာတွေခွာတော့မယ်လို့အဲ့ဒါလေးမှတ်ပါနားမလဲတာလဲတာပါထားရည်ညွှန်းနေတာကပြောဆိုသူစပီကာရဲ့ရည်ညွှန်းချက်ဒီတဘာဝပရမတ်ကိုရည်ညွှန်းနေတယ်လို့မှတ်ပါဒါဆိုကိုယ့်ရဲ့ခေါင်းထဲမှာနားထဲမှာအတီထဲမှာတတ်နေသမျှနော်ပညာသဘောတဘာဝတွေကိုခွာပြီးတော့မှနော်ချင့်ကပ်ကြည့်ပါဒါမှဟောနားလည်လို့ရမယ် ဒါတော့ကောင်းပြီဦးဇင်းတို့တာမန်နေ့စဉ်ဘဝမှာတည်နေကြတယ်လူတွေတည်နေတဲ့နော်အယောင်နေဆိုတာကတဲ့ဘယ်ကနေလာတယ်လဲဆိုရင်ဝဏ္ဏဓာတ်ကနေခွဲထွက်ခဲ့တာဘယ်သူကခွဲထွက်လာတာလဲဝဏ္ဏဓာတ်ကနေမှခွဲထွက်လာတာပါခွဲထွက်လာတာဝဏ္ဏဓာတ်ကနေခွဲထွက်လာတာအဲကြောင့်လူတွေရဲ့မျက်လုံးဟာမြင်တဲ့အခါမှာနော်လူတွေမြင်တယ်ဆိုတာဟာဦးဇင်းတို့ကြည့်လိုက်တော့အပြင်ကအကောင်အထည်တွေမြင်နေတာအမှန်ကမို့လူမြင်တာကအဆင်းကိုမြင်နေတာဒီယောက်ျားမိန်းမမမြင်ဘူး နော်အဆင့်ကိုဖယ်လဲလို့ရှိရင်အဲ့ဒီယောက်ျားမိန်းမမရှိတော့ဘူးမမြင်ရတော့ဘူးဒါကြောင့်ယုံ28ပါးထဲမှာမျက်လုံးနဲ့မြင်လို့ရတယ်ဆိုတာဝဏ္ဏတစ်ပါးတည်းရှိတာဝဏ္ဏဓာတ်တစ်ခုပဲရှိတယ်ကျန်တာတွေမျက်လုံးနဲ့မြင်လို့မရဘူးဒါတော့မျက်လုံးနဲ့မြင်လို့ရတဲ့တွေရတယ်ဘာလဲဆိုရင်ဝဏ္ဏဓာတ်ဒီကြီးပဲကဲဝဏ္ဏဓာတ်တက်တက်ကလေးဆက်ဆက်မှာယောက်ျားမိန်းမရှိလားမရှိပါဗျာအဲဒါဆိုအောချလို့ရပြီဒီတလုံးနဲ့အောချလို့ရပြီဒါစပြီးတော့ခွာတာပဲလေဒါစပြီးတော့ခွာလိုက်ပြီဒါတော့ မျက်လုံးနဲ့မြင်လို့ရတယ်ဆိုတာအဆင်းလေးကိုမြင်နေတာအဲ့ဒီရဲ့နောက်ကမှရှိနေတယ်အကောင့်ထဲမှာမပါဘူးအဲ့ဒီအဆင်းတတ်တာပြုတ်သွားလို့ရှိရင်ဘာမှမရှိတဲ့ဟာကြီးကိုကြည်နေရတယ်လို့ဖြစ်သွားလိမ့်မယ်နော်ဒါကြောင့်ဝဏ္ဏဓမ္မခွဲထွက်လာတဲ့ပရိယေဆိုတာဟာနော်သကလုံးပရိယေဆိုတာကနည်းနည်းလေးဟောလှဲ့သုံးတာကိုပြောတာပရိယေနော်အဓိပ္ပာယ်ကတော့တူးပြီးတော့မှအဓိပ္ပာယ်တူစင်စင်ရှိတယ်နိနိကကရှိတယ်သို့မဟုတ်ထပ်တူရှိတယ်အဲ့ဒါမျိုးကိုပါဠိမှာပရိယေလို့ခေါ်တယ်အခုနက ဓမ္မရဲ့တဘာဝရဲ့ဓာတ်ရဲ့သုံးလုံးသာကွဲတယ်နော်အတိပဲတူတယ်ဆိုတာအဲ့ဒါပရိယေပဲတခါတလေဓာတ်လို့သုံးတယ်တခါတလေတဘာဝလို့သုံးမယ်သဘောပေါ်မြန်မာလို့တခါတလေဓမ္မလို့သုံးမယ်နော်ဒါတော့ဓာတုကဓာတ်တဘာဝကသဘောဓမ္မကတရားအဲ့ဒါလိုမျိုးဒါကြောင့်နော်ဓာတ်သဘောတရားဆိုတော့မပြောင်းဘူးလားပြန်ပါတယ်ဖေ။မှတ်ထားကြနော်အဲ့ဒါဓာတ်သဘောတရားလို့ပြန်လိုက်တာအတူတူပဲဓာတ်ကဓာတ်ကဓာတုသဘောကသဘာဝတရားကဓမ္မဒါကြောင့် ဓာတ်သဘောတရားဆိုပြီးတော့သုံးလုံးလုံးတွဲသုံးလိုက်တာအတူတူပဲတဲ့အဲ့ဒါပရိယေပြောတာနော်ဓာတ်လို့ကြားလဲဒါပဲသဘောလို့ကြားလဲဒါပဲဓမ္မလို့ကြားလဲဒါပဲတရားလို့ကြားလဲဒါပဲပြောတာဒါကြောင့်ပါဠိလိုကဓာတုသဘာဝဓမ္မမြန်မာလိုကဓာတ်သဘောတရားနော်အဲ့တော့ဒါဟာပရိယေပဲတဲ့အတိပ္ပယ်တူပါလေးရက်ကနဲ့ဟောတွဲသုံးလိုက်တာကွဲတယ်လို့လို့ပဲ ဒါတော့ကောင်းပြီပရိယေအဖြစ်ဆိုအဲ့ဒီလိုမျိုးနော်အတိပ္ပယ်နိစ္စလို့လည်းသုံးတယ်ထတ်တူကြလို့လည်းသုံးပါတယ်များလှသောဆိုတော့ဦးဇင်းတို့ဒီကာလာတွေကများမှများပဲနော်ကာလာတွေကများမှများဘယ်လောက်ရှိတဲ့အမျိုးအစားပေါင်းတော့မှဟိုတည်းမဟုတ်ဘူးသူကတခါတည်းဟိုဒီကာလာတွေလောက်တဲ့ဟာတွေမှာသွားကြည့်လိုက်ပါလားလို့ကာလာကုတ်တွင်းလောက်လောက်တော့မှနဲတာမဟုတ်ကုတ်တွေမခါတယ်နဲတာမြောင်များစွာအယောင်နေအဲ့ဒီအနီးအပြာအဖြူဝါစသည်ဖြင့်ရှိသမျှအယောင်တွေမျိုးစုံဘလို့ပဲလာလာနော်ဒါတွေကိုက ဦးဇင်းတို့နေ့စဉ်ဘဝလူသားတွေကဒါကိုအစင်းဆိုပြီးတော့တတ်မှတ်ထားကြတာခေါ်ကြတာဒါတော့မြင်ရတာကအယောင်တကယ်ပရမတ်ပါရှိတာကအစင်းဒါတော့အယောင်အစင်းဆိုပြီးတော့တွဲသုံးလိုက်တယ်တကယ်ကဟိုအဘိဓမ္မာမှာကအယောင်နဲ့အစင်းကမတူပါအယောင်အယောင်တွေကမျိုးစုံကွဲပါတယ်နော်ဒါတော့အယောင်ဆိုတာကဟိုပရမတ်ဆိုတာမကွဲဘူးတခုတည်းပဲရှိတယ်တခုတည်းပဲရှိတယ်ပညာကြတော့ကွဲတယ်အများကြီးကွဲတယ်ဒါတော့ကြည့်လေအယောင်တစ်ခုထွက်လာလိုက်ဩဒါကအဖြူကွာဟော နာမည်ပေးလိုက်နောက်တစ်ခါတက်လာလဲအနီးဆိုဟောအနီးလို့ပေးလိုက်နောက်တစ်ခါကျတော့အပြာအဝါဟာတောင်းတာခရမ်းရောင်းဟာဟိုတက်တန်ရောင်းဘာရောင်းညာအမလေးဆက်လိုက်တာမျိုးစုံနဲတဲ့နဲတဲ့ကာရီမဟုတ်ဘူးပန်းရောင်ဆိုပြီးတော့အဲ့ဒီနာမည်တွေနာမည်တွေနာမည်တွေပေးကြရတဲ့လို့မျိုးခွဲတွေမျိုးခွဲတွေကြတော့သူတို့ကပြည့်ညက်တွေဖြစ်သွားပြီမြောင်များစွာဒါတော့အဲ့ဒါဟာဘာတွေလဲဆိုလို့ရှိရင်တဲ့အခု လူတွေပြောနေတာကအဆင်းမဟုတ်ဘူးအဲ့ဒါဒီ ဟိုတဲ့နေအယောင်တွေကိုမြင်တာအယောင်ဒီဘယ်ကလာတယ်လဲဆိုအစင်တက်ကနေခွဲထွက်ပြီးတော့เนาะတစ်ခုနဲ့တစ်ခုမမအောင်လို့ဒီထားပါတော့ဦးဇင်းတို့စာအရပြောရင်တော့ကဘာဥလူသားတွေကဒါတွေကိုကြည့်ပြီးတော့ဒါကိုတော့အဖြူခေါ်စုပ်ကွာဒါကိုတော့အမဲဟေဒါတော့အစိမ့်ဟေဒါတော့အနီဟေဒါရဲ့အဝါဟေဆိုပြီးတော့တတ်မှတ်လာတာတတ်မှတ်လာတာနောက်ပိုင်းရောက်တော့အခုသိပ္ပံခေတ်ရောက်တဲ့ခါကျတော့ကာလာတွေကဘိုးတောင်စုံသေးတယ်သူတို့ကနော် digital တွေနဲ့ထုတ်ပလိုက်တယ်နော်အများကြီးပဲသိပ္ပံတွေဟိုတဲ့နဲ့စမ်းသပ်ပြီးထုတ်တာတစ်ခုနဲ့တစ်ခုဘာနဲ့ပြောင်းဘလို့ပြောင်းဘလို့ပြောင်းမလေးနဲတာမဟုတ်ဘူး အဲ့ဒီအယောင်မှန်သမျှသည် အစင်းကနေခွက်ထွက်သွားတာဒါတွေကြတော့ပြဉ္ညာတွေပရမမဟုတ်ဘူးဒါတော့ဒီအခုအဲ့ဒီမှာလူတွေကဘာထင်နေတယ်လဲဆိုရင်မျက်လုံးနဲ့မြင်ရတဲ့အရာအဲသူတို့အခုတွေ့နေရတဲ့အယောင်တွေကိုနော်အခုတွေ့နေရတဲ့အယောင်ပေါင်းစုံကိုသူတို့ကဘာထင်နေတယ်လဲဆိုရင်ပရမဝဏတအစင်တလို့ထင်နေကြတာအစင်တလို့ထင်နေတော့သူကအဲ့ဒီအယောင်အပေါ်မှာခံပြီးတော့အစင်းကိုမရောက်တော့ဘူး နော်အယောင်ပေါ်မှာခံပြီးတော့အဆင့်ကိုမရောက်တော့ဘူးအဆင့်ကဝဏ္ဏတရဲ့နော်ပရမဝဏ္ဏတဒါတော့ပရမဝဏ္ဏတကနေခွာခွဲထွက်သွားတဲ့အယောင်တွေပေါ့အယောင်ပေါင်းစုံကာလာပေါင်းစုံကိုရောက်သွားတာကာလာဒီအဆင့်မဟုတ်ဘူးအယောင်နော်အဲ့ဒီတော့ဒီဝိပဿနာရှုတဲ့အခါတနည်းဝဏ္ဏတရဲ့ဒိဗ္ဗေကိုလေ့လာတဲ့အခါမှာအဲ့ဒီအယောင်တွေကို ခွာပြီးတော့မှပရမတ်ဓာတ်ဖြစ်တဲ့ပရမတ်ဝဏ္ဏဓာတ်ဖြစ်တဲ့အ ဒီအစင်းစစ်စစ်ကိုမြင်အောင် လေ့လာရမယ်သိရမယ်ဒါမှသာလျှင်ဩဝဏဆိုတာအစင်းပဲလို့ဒီလိုသိတာဒါကြောင့်မလို့စောစောကပြောပြီးဝဏဆိုတာဘာလဲဆိုရင်မျက်စိဖြင့်မြင်ကောင်းသောအရာပါတယ်လေမျက်စိဖြင့်ဖြင့်မြင်ကောင်းသောအရာပါဗျာအဲ့ဒါလေးကိုမမေ့စေနဲ့เนาะမျက်လုံးနဲ့မြင်လို့ရတဲ့အရာဟာအဲ့ဒါအဆင့်ပဲเนาะအဲ့ဒါအဆင့်ပဲကောင်းပြီဒါတော့ဥပမာလေးတစ်ခုကိုအဲလေ့လာကြည့်ရအောင်ညာเนาะဒါတော့အဲတပတ်ချင်းသွားတာပေါ့ တပည့်ချင်းသွားလို့မရဘူးထင်တယ်အောက်ထိတာသွားလိုက်တော့เนาะဥပမာကအောက်ထိသွားတယ်ဆိုတော့ဥပမာဆိုပြီးတော့ဥပမာနင်းစီပန်းတပွင့်တွင်အခြားပန်းများနှင့်မမှားအောင်သူဤအမျိုးအစားနာမည်ရှိနေ၏နာမပညာတစ်ချက်ဖုံးသူဤပုံတရံဖြင့်မှတ်၍နင်းစီပန်းခေါ်သည်ဖြင့်တန်ထံပညာတစ်ချက်ဖုံးပြန်၏အနီရောင်အသွေးကိုကြည့် အယောင်ပညာတစ်ချက်ဖုံးပြန်၏၎င်းပညာအစင်စင်ဖုံးထားခြင်းကို ခွာကြည့်ရမည်၎င်းနှင်းစီပန်းကိုခြေလိုက်လျင်နှင်းစီပန်းပျောက်သွား၍ပုံတန်တန်ပညာကွာသွား၏အယောင်လည်းပျောက်သွား၍အယောင်ပညာကွာပြန်၏မြည်တိနှင်းစီပန်းဟု မပြောနိုင်သဖြင့်နာမပညာကွာပြန်၏ပြဆိုခဲ့သည့်အတိုင်း နှင်းစီပန်းကို ခြေလိုက်၍မမြင်ရတော့လဲကြေမွနေသောပစ္စည်းကိုပစ္စည်းကိုတော့မြင်နေရ၏နှင်းစီပန်းကမရှိသောပညာမို့ပျောက်သွားတော့လေအမြင်ဓာတ်ကရှိသောပရမဝဏ္ဏဓာတ်ကတော့မပျောက်ပေဝဏ္ဏဓာတ်အစင်းသည်အယောင်အသွေးမဟုတ် အမြင်သဘောတက်တက်တာဖြစ်သည်ဒီရှင်းချက်ကလေးကတော့အခြားဆရာတော်တွေလည်းဆရာတွေလည်းရှင်းကြပါတယ် ဒါကဆရာကြီးဦးကျင်ရွှေရဲ့ရှင်းချက်ကလေးကနည်းနည်းပိုးပြီးတော့လူတွေအတွက်သဘောပေါက်လွယ်လို့ဒါလေးကိုယူပြီးတော့ပြလိုက်တာပါ။နောက်အခြားသောဆရာတော်များအဲဒီတရားဟောဆရာများရှင်းတာတွေလည်းရှိပါတယ်။တချို့ကစာပေဆန်တော့တာမန်အယတ္တကိုပြောရတာနည်းနည်းခက်တယ်။သူကတော့နည်းနည်းလေးအယတ္တနားလည်လို့လွယ်တဲ့ဥပမာဖြစ်လို့သူ့ရဲ့ဥပမာလေးကိုယူယူသုံးခြင်းဖြစ်ပါတယ်။ဥစဉ်ဟာမဟုတ်ပါဘူး။သူကတော့နှင်းစီပန်းလေးဥပမာပေးတယ်။နှင်းစီပန်းကိုကြည့်တယ်။နှင်းစီပန်းတစ်ပွင့်ကြည့်မယ်ဆိုလို့ရှိရင်ဒါတော့သူ့မှာ ပန်းအမျိုးအစားများစွာရှိတဲ့တရားအခြားခြားသောပန်းတွေနဲ့မမြဲမမှားရအောင်လို့နှင်းစီဆိုတဲ့နာမည်လည်းသူ့မှာမရှိဘူးလားရှိပါတယ်ဗျာဒီပန်းထဲမှာမှပန်းအများထဲမှာအော်ဒါနှင်းစီလို့ခေါ်တယ်ဆိုတော့နံပါတ်1ကသူ့ကိုနာမည်ပေးထားတယ်ဒါတော့သူ့မှာနံပါတ်1ဘာရှိနေလဲဆိုတော့နာမည်ပေးတဲ့အတွက်နာမပညာမရှိသွားဘူးလားရှိပါတယ်ဗျာအဲဒါစဖုံးတယ်လို့ခေါ်တယ်ဦးဇင်းတို့လောကသုံးကိုပြောင်းကြရစေလို့တစ်ခုပြောင်းတဲ့တစ်ခါဖုံးတစ်ခုပြောင်းတဲ့တစ်ခါဖုံးတစ်ခုပြောင်းတဲ့တစ်ခါဖုံးအထက်တက်အထက်တက်ဖုံးသွားတာဒါတော့ပညာကိုခွာဆိုတော့အခု ဒါဖုံးနေတဲ့ဟာတွေကိုအရင်ကြည့်ရတယ်ဘယ်နှထပ်ဖုံးနေတာလဲလို့ဒါတော့အမျိုးအစားကွဲအောင်လို့နာမည်ပေးလိုက်ပြီးနာမပညာလို့ခေါ်တယ်နာမည်ပညာတစ်ခုထပ်ဖုံးနေပြီနောက်တစ်ခါသူဤပုံတရံဖြင့်မြတ်မှတ်၍နှင်းစီပန်ခေါ်သည်ဖြင့်တန်ထံပညာတစ်ချက်ဖုံးပြ၏ဒါတော့ပုံလေးကိုကြည့်လိုက်တာနဲ့လူကနော်နှင်းစီပန်ကိုမြင်ခဲ့ဘူးပြီးသားဆိုကြပါစို့နော်ဒါတင်ညာမှတ်ထားတာနော်နှင်းစီပန်ကိုပထမဆုံးအချိန်မှာကလေးဘွားဆိုပါစို့ဒါကအမေကလုပ်တယ်လို့သင်ပေးမယ်ဒါ ဒါနှင်းစီခေါ်တယ်ဒါနှင်းစီခေါ်တယ်လို့သင်ပေးလိုက်တော့အဲ့ဒီကလေးဘွားစမှတ်လိုက်တယ်အဲ့ဒီမှတ်တာသင်ညက်ခန္ဓာအဲ့ဒီသင်ညက်ခန္ဓာကကလေးကစပြီးတော့ဒီနှင်းစီပန်းလေးကိုကြည့်ပြီးတော့အော်ဒီပုံစံဒီအရောင်ဒီဟာမျိုးကတော့ဒီအပင်မျိုးကိုနှင်းစီပန်းနှင်းစီပန်းလို့ခေါ်တယ်ဆိုတော့ဒါဒီထက်မှာမှတ်တမ်းတင်လိုက်တယ်အဲ့ဒါသင်ညက်ခန္ဓာအဲ့ဒီသင်ညက်ခန္ဓာကနောက်တစ်ခါတွေ့တိုင်းတွေ့တိုင်းဒီ file ကနေပြီးတော့ချက်ချင်း report လုပ်တယ်နော် report လုပ်တော့မြင်လိုက်တိုင်း duck နဲ့ဆိုတည်သွားရောဆိုတော့ဒီသင်ညက်ခန္ဓာတော့ record မလုပ်ထားရင်ဒီနေ့ archive လုပ်မထားဘူးဆိုရင်ဦးဇင်းတို့ကအသေးပဲ တို့ဒီမို့အတိတ်မဲ့တဲ့သူပဲဖြစ်သွားမယ်ဘာမှမမှတ်မိမှာဘူးကတားလည်းမမှတ်မိမရလည်းမမှတ်မိဘူးတာသမီးမရဆိုတာထားလိုက်ကိုကိုကိုတောင်ဘာမှမသိတော့ဘူးဒါတော့သိနေတာဘာလို့ကြောင့်လဲတင်ညက်ခန္ဓာကြောင့်အဲတင်ညက်ခန္ဓာကြောင့်တင်ညက်ခန္ဓာကြောင့်ဒါတော့အဲ့ဒီတင်ညက်ခန္ဓာကပြောလိုက်တယ်เนาะငကိုတော့မှတ်ပြီးသားရှိတော့ဒီပုံသဏ္ဍာန်မြင်လိုက်တာနဲ့လှမ်းမြင်လိုက်တာနဲ့ဩဒီပန်းเนาะခလန်းလန်းကကြည့်လိုက်လို့မြင်တာနဲ့နှင်းစီပန်းမဟုတ်လားနဲ့ဘာကိုကြည့်ပြောတာလဲတန်ထန်ကိုကြည့်ပြီးတော့ပြောအဲပုံသဏ္ဍာန်လေးကြည့်ပြောတာဒါကြောင့် အခြားသောဘန်းများနဲ့မတူတမှုထူးခြားနေတဲ့ပုံသဏ္ဍာန်ကတခါသဏ္ဍာန်ပညာတစ်ခုဖောင်းပြန်ပြီနော်နောက်တစ်ခုကအနီရောင်အသွေးကိုကြည့်၍နောက်တစ်ခါထားပါတော့နှင်းစီအနီကိုပဲဆိုကြပါစို့နော်ရီရောင်ကတော့မျိုးစုံပါပဲဒါတော့အနီရောင်ကိုကြည့်ပြီးတော့မှ तू ကဒါကအယောင်ပညာတစ်ခါထပ်ဖုံးတယ်နော်ဒါတော့ပညာတရားဒီလိုပဲတစ်ချက်တစ်ချက်စစ်တက်စစ်တက်စစ်တက်နေဖုံးသွားတာဒါတော့သူ့မှာကဒီပြောမယ်ဆိုရင်တော့မြပါတယ်ဒီလောက်ဆိုရင်ဒါတော်ပါပြီနော်ဒါတော့ အဲ့ဒါလောက်ဆိုရင်သဘောပေါက်ပါပထမနံပါတ်1သူ့မှာအမျိုးအစားနာမည်ပညာတစ်ချက်ဖုံးနေတယ်ပုံသဏ္ဍာန်ပညာတစ်ချက်ဖုံးနေတယ်အယောင်ရှိတဲ့အတွက်အယောင်ကလည်းတစ်ခါတစ်ချက်ဖုံးနေပြန်တယ်အဲ့ဒါတွေကိုတော့မိမိကတစ်ချက်ချင်းခွာကြည့်မယ်ဒါတော့ဘလို့ဘလို့ခွာကြည့်မှာတော့လို့ဆိုရင်ပြောပြီးပညာဆိုတာမရှိတဲ့တရားပါတယ်လေပညာဆိုတာပညာဆိုတာမရှိတဲ့တရားပါဗျာပရမတ်ကမရှိတရားပါဗျာအဲဒါကောင်းတဲ့မှာဆွဲထားနော် မရှိတဲ့တရားဘလို့မရှိသလဲဆိုတာကိုအေးမရှိပုံမရှိနည်းကိုအရင်အဲသိအောင်အဲ့ဒီအဲ့ဒီကိုသွားကြစို့ဒါတော့နှင်းစီဆိုတဲ့နှင်းစီပွင့်ကိုတဲ့နော်နှင်းစီပွင့်ကိုတခါတည်းစောစောပြောနေတဲ့ဒါနှင်းစီပဲရေလို့ကင်ထားတယ်ဒါတော့သူ့အပုံတရံအယောင်ကြည့်ပြီးတော့နှင်းစီလို့ခေါင်းထဲမှာနားလည်နေတယ်သိနေတယ်အဲ့ဒီနှင်းစီပန်းကြီးကိုထည့်ပြီးတော့ခြေပလိုက်ပါတဲ့နော်ခြေပလိုက်တဲ့ခါတော့မော့မော့ကြည့်အောင်ခြေပြီးတော့တခါတည်းလုံးထွေးလိုက်တော့ကဲပုံစံပြောင်းမသွားဘူးလားပြောက်ပါတယ်ဖေ။ကဲနှင်းစီပုံစံရှိသေးလား မရှိတော့ပါဗျာမရှိဘူးဒီပုံလေးကနှင်းစီလို့ပြောတဲ့အခါမှာအဲ့ဒီပုံသဏ္ဍာန်တစ်ခါပျောက်သွားပြီကွာထွက်သွားပြီဘယ်ရှိတော့မလဲလုံးသွားပြီလေလက်ကလေးထဲမှာဖောက်ပါလေးပဲတေးသေးလေးပဲလုံးလုံးလေးပဲကြံတော့တယ်ဒါကပုံသဏ္ဍာန်ပျောက်တာ မရှိလို့ပျောက်တာဟုတ်တယ်မဟုတ်လားမှန်ပါတကယ်လို့စက်ရင်ဒီသဏ္ဍာန်ဒီပုံသဏ္ဍာန်မပျောက်ဘူးဒါတော့ तू လက်ထက်မှာလုံးလုံးလေးပဲကြံတော့မရှိတော့ဘူးပုံသဏ္ဍာန်ပျောက်သွားပြီခြေလိုက်တဲ့အတွက်ကြောင့်စောစောနီနီလည်းမရှိတော့ဘူးဘာလေးလဲကြံလဲဆိုမဲမဲလေးလိုပဲဖြစ်သွားလိမ့်မယ်ညိုညိုလေးဖြစ်လိမ့်မယ်နော် မဲမဲလေးဖြစ်တော့စောစောနီနီရောင်လေးလည်းမရှိတော့အယောင်ပြင်းညံလည်းကွာသွားပြန်ရောတခါဒီနှင်းစီကိုဗာနှင်းစီပဲလို့နာမည်တွေပေးထားမယ်ဗျာနာမည်နှင်းစီပေါင်းမြောင်များစွာအမျိုးရှိတဲ့တရားအဲ့ဒါလို့ခေါ်မယ်ဆိုတော့လေကဲလုံးလုံးလေးဆိုတော့အဲ့ဒီလုံးလုံးလေးကိုနှင်းစီနာမည်တက်လို့ရပါတော့မလားမရတော့ပါဗျာမရတော့ဘူးဆိုတော့နာမည်လည်းပျောက်အယောင်လည်းပျောက်ပုံတရံလည်းပျောက်ဆိုတော့ကဲဗာကြံသေးလေစောစောပြောတဲ့ဟာတွေပညာတွေပျောက်နေပါအဲပျောက်သွားပြီနော် ဒါတော့ကောင်းပြီအခုလက်ထက်မှာထည့်ပြီးတော့ခြေလိုက်တဲ့ခါမှာဒီနှင်းစီရဲ့ပုံပန်းတရံနေအယောင်နေနော်နာမည်တွေပျောက်ပြီးတော့ဟိုဒီဒီလုံးလုံးလေးအခြေလေးပဲတွေ့ရတယ်ဆိုတော့အဲ့ဒီလိုအခြေလေးရှိတဲ့ခါမှာနှင်းစီဘန်းတို့ပုံတရံတို့အယောင်တို့ဆိုတာကပြညတ်တည်မလို့တဲ့အခုလိုတစ်ခုခုဖြစ်ပြောင်းလဲသွားတော့သူတို့စောစောကရှိခဲ့တဲ့ပုံတရံနာမည်နော်ပြညတ်တည်မရှိတော့ဘူးအယောင်လည်းမရှိတော့ဘူးပျောက်ထွက်သွားရောဘာဖြစ်လို့ပျောက်တယ်လဲဆိုရင် တကယ်စောစောတော့ကမူလင်းရဲတော့ကဒီလိုမရှိလို့ပြောက်တာဘာဖြစ်လို့ပြောက်မရှိလို့ပြောက်တာပါဗျာဒါတော့ကောင်းပြီအဲ့ဒီခြေလိုက်တဲ့အခါမှာနောက်ဆုံးကြံခဲ့တဲ့ဒီလက်ထက်မှာเนาะခြေလို့အကျွန်းကြံလေးဆိုကြပါစို့ဗျာဒီအကျွန်းကြံလေးကြတော့မျက်စိနဲ့မမြင်ရဘူးလားမြင်ရပါတယ်ဗျာနှင်းစီဘွဲတော့ကလည်းမြင်တယ်မြင်ရပါတယ်ဗျာအခုလုံးခြေပြီးတော့ကြံတဲ့အဖက်လုံးလုံးလေးမှလည်းမြင်ရပါတယ်ဗျာအေးအဲ့ဒီမြင်ရတဲ့ဓာတ်ကအဲ့ဒါမပြောက်ဘူးမပြောက်ဘူးတွေ့လားစောစောအယောင်လေးကဘာဖြစ်သွားပြီလဲပြောင်း ပြက်သွားပါပြက်သွားပြီနော်ပုံသဏ္ဍာန်တွေလည်းပျောက်သွားပါပျောက်သွားပြက်သွားမရှိတော့ဘူးဘာတော့ကြံခဲ့လဲမြင်လို့ရတယ်မြင်လို့ရတဲ့ဝဏတက်ကကြံပါဝဏတက်ကလေးကြံတယ်နော်ထားပါတော့လုံးလုံးလေးပဲဆိုတော့အဖက်ကလေးကတော့ရှိနေသေးတယ်ရှိနေသေးတဲ့အတွက်ကြောင့်လေမျက်လုံးကမြင်ရသေးတယ်အဲ့ဒါကြောင့်မျက်လုံးနဲ့မြင်လို့ရတယ်မပျောက်ဘူးတွေ့လားခြေပစ်လိုက်ပေမဲ့မျက်လုံးနဲ့မြင်လို့ရတဲ့ဝဏတက်ကကြံသေးတယ်ကြံတဲ့အတွက်ကြောင့်မလို့ဝဏအဲ့ဒီမျက်လုံးနဲ့မြင်လို့ရတဲ့အယောင်ကြတော့နော် ဒီဝဏအစင်တတ်သည်တဲ့အယောင်အသွေးမဟုတ်ပါဘူးတဲ့တော့တွေ့လားအယောင်အသွေးဆိုလို့ရှိရင်ကြံခဲ့ရမှာပေါ့ဝဏတတ်ဆိုတာအယောင်အသွေးဆိုရင်ကြံခဲ့ရမှာအခုမကြံဘူးလေနေတာလေးအခုမရှိတော့ဘူးလက်ထက်မှာခြေလိုက်တော့အဖက်ကလေးပြောင်းသွားပြီညွန်ပုတ်ပုတ်ကလေးဖြစ်သွားပြီဒါတော့စောစောကပြောတဲ့အယောင်ဆိုတာရှိသေးလားမရှိပါဗျာမရှိတော့ဘူးဒါကြောင့်အစင်းဒီအယောင်အသွေးမဟုတ်ဘူးတဲ့အမြင်သဘောတက်တက်ပြောတာမျက်လုံးနဲ့မြင်လို့ရလိုက်တဲ့အရာမှန်ရဲ့အဲ့ဒါအစင်းနော် မျိုးလုံးနဲ့မြင်လို့ရတာမှန်သမျှအစင်းပါဗျာအဲ့ဒီအစင်းကိုဝဏ္ဏတလို့ခေါ်တယ်နော်ဒါတော့အရာဟုတ်ရဲ့လားမဟုတ်ပါဗျာဒါကြောင့်မလို့မျိုးလုံးနဲ့အစင်းကတော့ပုံသဏ္ဍာန်တို့အစင်းတို့ဆိုတာတော့ဒီအယောင်တွေဆိုကြပါသေးဗျာတခုခုဖြစ်ရင်ပြောင်းပြောင်းပြောင်းပြောင်းသွားတယ်နော်ဒါပေမဲ့အစင်းကမပြောင်းဘူးအစင်းကမပြောင်းဘူးပျောက်လည်းမပျောက်ဘူးရှိရှိနေတာပဲဒါကြောင့်ပြဉ္ညတ်တွေကြတော့အနေအခြေအနေကိုကြည့်ပြီးတော့တမျိုးတမျိုးပြောင်းပြောင်းပြောင်းပြောင်းသွားတာတခုတော့ရှိတာပေါ့နော်ဟို စောစောကနှင်းစီကနေနေမယ်ဆိုပါစို့ခြေလိုက်တဲ့ခါကျတော့ညိုပုတ်ပုတ်ကလေးမဲမဲလေးကြံမယ်ဒါမဲမဲလေးကနှင်းစီဘန်းဘောကလည်းမြင်ရတယ်ဒီမဲမဲလေးဘောကလည်းမြင်နေရတော့မယ် तू ကမပြောက်ဘူးမြင်နေရတော့မယ်အဲ့ဒီညိုပုတ်ပုတ်ကလေးနဲ့နောက်တစ်ခါမဲချင်မဲအောင်မယ်တိပြင်တစ်ခါနဲ့နဲ့ပြောင်းချင်ပြောင်းအောင်မယ်ဒါအယောင်ကတော့ပြောင်းမယ်အဆင်းအဆင်းကမပြောင်းဘူးမြင်နေရတယ်အယောင်လေးကတော့ပြောင်းပြောင်းပြောင်းပြောင်းသွားလိမ့်မယ်ဒါကြောင့်အဆင့်တက်ဆိုတာဟာ မပြောင်းဘူးမျက်လုံးနဲ့မြင်လို့ရနေတဲ့အရာမှန်သမျှဒီအဆင့်လို့ခေါ်ပါတယ်အယောင်တွေကတော့အမျိုးမျိုးပြောင်းပြောင်းပြောင်းပြောင်းသွားတယ်နော်ပုံသဏ္ဍာန်ကလည်းပြောင်းပြောင်းသွားတယ်အကြောင်းပုံသဏ္ဍာန်တို့နော်နာမည်တို့အယောင်တို့ဆိုတာက ပြောင်းလဲတတ်တယ်ဘာဖြစ်လို့လဲတကယ်မရှိလို့ဝဏ္ဏတအဆင့်ဆိုတာကတော့မပြောင်းဘူးမျက်လုံးနဲ့မြင်လို့ရသေးရင်ဒါအဆင့်ရှိနေသေးတယ်လို့ခေါ်ရတယ်ဒါကြောင့်မျက်လုံးနဲ့မြင်လို့ရတဲ့ဓာတ်ကိုအဆင့်ဓာတ် ရုပ်28ပါးမှာအစင်းဓာတ်တစ်ခုတည်းပဲမျိုးလုံးနဲ့မျိုးလို့ရတယ်ဂျန်တဲ့ဓာတ်တွေပဲဘယ်ရုပ်မှမျိုးလုံးနဲ့မျိုးလို့မရဘူးနော်ဒီရုပ်ကလေးရှိလို့ဦးဇင်းတို့မျိုးလုံးနဲ့အခုကြည့်တာမျိုးလုံးနဲ့ကြည့်လိုက်တော့အဲ့အယောင်ဆိုးထားတဲ့အရာတွေမှာလာပြီးတော့ဦးဇင်းတို့ကဟောယောက်ျားမိန်းမကာပဲအိမ်မဲဆိုပြီးတော့ဖြစ်သွားတာဒါတော့အဲ့ဒါတွေကနောက်ွယ်မှာအယောင်ရဲ့နောက်ွယ်မှာဖြစ်နေတဲ့ကိစ္စဒါတော့တကယ်ကမရှိဘူးတဲ့ရှိနေတဲ့ဟာကအဲ့ဒီအပေါ်မှာအဲပရမအပြင်တင်နေတဲ့မျိုးလုံးနဲ့မြင်လို့ရတဲ့အရာရှိတယ်ဒါပေမဲ့အဲ့ဒီအယောင်ဆိုးခြင်းကြောင့်ပေါ်နေတဲ့နော် ဒီယောက်ျားမင်းမမရှိဘူးတဲ့ရှိတာမဟုတ်ဘူးတဲ့ဒါအယောင်တွေအပေါ်မှာအယောင်တွေကြောင့်မလို့ပေါ်နေတဲ့အယုတ်ပဲလို့ပြောတာတကယ်ဟိုထဲမှာမရှိဘူးပရမတ်မှာမရှိဘူးကောင်းပြီဝဏတ္တဒါလောက်ဆိုတော်ပြီပေါ့နော်ဒါလောက်ဆိုနည်းနည်းရိပ်မိလောက်ပါပြီဗျာဒါဝဏတ္တဒီအယောင်မဟုတ်ဘူးနော်ဝဏတ္တကဘာလဲဆိုအဆင်းမျက်လုံးနဲ့မြင်လို့ရတဲ့အရာကိုဘာတတ်လဲဝဏတ္တအဲဝဏတ္တအဆင်းတတ်လို့မှတ်ပါမျက်လုံးနဲ့မြင်လို့ရတဲ့အရာတွေကကာလာတွေကိုမြင်နေတာအယောင်တွေကိုမြင်နေတာ နော်အဲ sorry ဟောဒီနေ့ပြောနေကြတဲ့ဟိုတင်ဆိုတာကအဆင့်ဆိုတာကနော်အယောင်တွေကိုပြောနေတာအယောင်ဆိုတာကမျိုးကွဲတွေအမျိုးမျိုးရှိတယ်တစ်ခုနဲ့တစ်ခုမမအောင်တတ်မှတ်ပေးရတယ်နော်သူတို့ကလည်းအယောင်တွေကပြောင်းပြောင်းပြောင်းပြောင်းလဲသွားတာဒါတော့ပရမတ်ဆိုတာမပြောင်းရဘူးတသမတ်တဲ့တပုံနဲ့ရှိရတယ်ဒါကြောင့်မျက်လုံးနဲ့မြင်လို့ရတဲ့အဆင့်တက်ကတော့မပြောင်းဘူးမပြောက်ဘူးတဲ့ရှိရရှိရပဲအဲဒါကြောင့်ပုံသဏ္ဍာန်ပညာတွေကပြောင်းသွားမယ်အယောင်တွေကပြောင်းသွားမယ်နာမည်တွေပြောင်းသွားမယ် သို့တော့အစင်းမြင်လို့ရတဲ့အရာကမပြောင်းဘူးမြင်ရတာမြင်ရရဲ့မြင်ရရဲ့ပဲတဲ့ဒါတော့အဲ့ဒါလေးကိုမျိုးလုံးနဲ့မြင်လို့ရတဲ့အရာကိုအစင်းတက်လို့ခေါ်တယ်ဝဏ္ဏတက်လို့ခေါ်တယ်နောက်နောက်အနန္တတခုသွားကြစို့ဂန္ဓယုတ်နော်ဒါလေးကိုအဲသူကမရှိတော့တခါတည်းဖတ်ရအောင်မြတ်ဂန္ဓယုတ်အနန္တယုတ်ကိုဂန္ဓဟုခေါ်၏တဏ္ဍခါတုံနန္တာတုံသည် အနန္တယုတ်မဟုတ် ၎င်းတွင် အနတ်သက်သက်သေးတာခန္ဓာယုတ်ဖြစ်၏ထို့ကြောင့်တဏခါတုံးကို အမှုန့်ကျိတ်တော်လဲအနတ်ယုတ်ကမပြောက်ပေအကြီးဖြော်တော်လဲပရမတ်အနတ်ယုတ်ကမပြောက်ပေပညာဖြစ်သောတဏခါတုံးသာအတုံးဘဝမှာအမှုန့်ဘဝ၎င်းမှာအရေးဘဝသို့အဆင့်ဆင့်ပြောင်းသွားပြီသည်ကဲဒါတော့အနတ်အနတ်ဆိုတဲ့ဂန္ဓာနဲ့အနတ်ရဲ့တရား ဒါပါတော့တနခါတုံးတို့နတ်တာတုံးတို့ကလမက်တို့အကျော်တို့အဲ့ဒီလိုအတုံးနေနဲ့ကွဲပြီမဟုတ်လားမှန်ပါဗျာကွဲပြီဒါတော့အနတ်ယုတ်ဒီအတုံးခဲမဟုတ်ဘူးအနတ်ယုတ်ဒီအတုံးခဲမဟုတ်ဘူးလူတွေကတော့ဟောထားပါတော့မှုရတဲ့အတုံးတစ်ခုဆိုရင်ဒါကြီးကဒါအနတ်ဒီအနတ်ယုတ်ကြီးလို့ထင်တာဒါတော့တဏခါတော့ကိုပဲဥပမာပေးပြောကြပါစို့ဗျာဒါအနန္တာတို့တဏခါတော့တို့ဒါတော့သူ့တိုင်းဒီတိုင်းလေးပဲနမ်းကြည့်လိုက်တော့ဩဒီတုံးကြီးအနတ်ယုတ်ကြီးလို့ထင်တာဒါတော့ကဲတဏခါတော့ကိုပဲကဲ ကြောက်ပြက်မှာတွေးပြီးတော့မှအရေးဖြစ်သွားပြီနော်နော်အရေးဖြစ်သွားပြီအနံ့ကတော့မရှိဘူးလားရှိပါတယ်ဗျာတကယ်လို့ဒါဒီအတုံးကြီးသာလျင်နော်ဒီအတုံးကြီးပေါ့ဗျာဒါပါတော့ဒီအတုံးကြီးသာလျင်ဒါဒါအနံ့ဆိုလို့ရှိရင်ဒီအတုံးကြီးပြောက်ရင်အနံ့ပြောက်မှာအခုအတုံးကြီးကပြောက်မသွားဘူးလားပြောက်ပါတယ်ဗျာပြောက်သွားပြီဥမာထားပါတော့ဗျာကဲအတုံးကြီးကနေပြီးတော့သူ့ကိုကြိတ်လိုက်တယ်အမုံဖြစ်သွားရောအမုံဖြစ်သွားတော့အတုံးကြီးပြောက်ပြီးမရှိတော့ဘူး ဒီအတုံးကြီးဟာအနတ်ဆိုရင်အမုံကျိတ်လိုက်တဲ့အချိန်ကမှအတုံးကြီးထွက်သွားမှာပေါ့အဲ sorry အနတ်ထွက်သွားမှာအခုအတုံးကနေအမုံကျိတ်တော့လဲအမုံလေးနမ်းကြည့်တော့အနတ်ကရှိရရှိရပဲဒါတော့အဲ့ဒီအဟာလေးကိုတခါရေးဖြောခပ်ပြက်ပြက်ကလေးဖြစ်သွားပြီဒါတော့အမုံဟာနော်ဂန္ဓာယုတ်အနတ်လို့ပြောရင်အမုံပြောက်ရင်ဂန္ဓာယုတ်ပြောက်ရမယ်ဟုတ်တော့မလားဒါတော့အမုံဘောကပြောက်ပြီးတော့အရေးဘောကပြောင်းသွားပြီနော်တနခါလိမ့်တော့မယ်ဆိုတော့ဘာပြင်လိမ့်တော့မယ်ဆိုတော့ကံရေလေးနေဖြောလိုက်တယ်ဒါတော့အမုံမရှိတော့ဘူး အမှုန့်မရှိလို့ရှိရင်နော်ဒီအမှုန့်ကိုအနံ့ရုပ်လို့ယူထထားရင်အမှုန့်ပြောက်ရင်အနံ့ပြောက်အောင်ပဲဒါတော့အမှုန့်ပြောက်တော့လဲအနံ့မပြောက်ဘူးရှိရရှိရပဲနော်ဘာပြင်လိန်ကြီးရှိတော့မယ်မြေကြီးပေါ်တွင်ချလဲပဲနော်မြေကြီးလေးသွားကုန်းတန်းကြီးနံအောင်ပါပဲနော်အဝတ်ပေါ်မှာသွားပြီးတော့မှသွားပြီးတော့ဖိတ်တယ်ဖိတ်တော့တခါတည်းဟိုတယ်လောက်လိုက်တယ်တခါကျရေတွေပါလျှော်ပလိုက်တယ်နော်နန်းကြီးရမွေတော့မယ်ကဲအနံ့ရုပ်ကအပြောက်ရလားမပြောက်ပါဗျာတိုင်ပြလို့လဲ မရပါဗျာမရဘူးပရမတ်ကကဲလို့ပြလို့မရဘူးညံထဲမှာပဲထင်လို့ရတာဒါကြောင့်မလို့အနတ်ယုတ်အနတ်ယုတ်ဆိုတာဟာအတုံးအခဲအမှုတ်အရေးမှတီးတန့်ရှိတယ်တီးတန့်ရှိတယ်အတုံးအခဲတွေကတော့ပြောင်းလိုက်တာအတုံးထားပါတော့ဗျာအပင်ကြီးဘွားဆိုကြပါစို့တချို့ဆိုအပင်ကြီးကမွေးနေပြီလေအပင်ဘွားနဲ့အတုံးအတုံးဘွားနဲ့အမှုတ်အမှုတ်ဘွားနဲ့တချို့ကြောင့်တထောင်ပြန်ခဲလိုက်သေးတယ်အဲ့ဒီအမှုတ်ကမှရေဖြောပြီးတော့အခဲအခဲမှတစ်ခါပြန်သွေးအရေးဖြစ်နော် အဲ့ဒီလိုပုံစံတွေမျိုးစုံပြောင်းပြီးတော့မှတခုပြီးတခုတခုပြီးတခုအပင်ဘွားမှစီနောက်ဆုံးအရေးအပြည့်အမှုန့်ဘွားတို့ရောက်တော့လဲနော်အနမ်းကမပြောက်ဘူးရှေ့ရရှေ့ရရှေ့ရပဲဒါတော့ပညာတွေကတော့အပင်ကနေဘာပြောင်းလဲအတုံးအတုံးကနေနော်နောက်တအခဲပဲဆိုကြပါစို့ဗျာအခဲပြီးတော့အမုတ်အမုတ်ကနေအရေးအစင်စင်ပြောင်းတယ်တကယ်လို့ဒါအတုံးခက်ဒီအနံ့ရုပ်ဆိုရင်ဒီအတုံးခက်ကြီးပြောင်းရင်အနံ့လည်းပြောင်းအခုတော့သူတို့ဒါပြောင်းတယ်အနံ့ရုပ်ကမပြောင်းဘူးရှိရရှိရပဲ အဲ့ဒီလိုမျိုးမပြောင်းဘဲနဲ့မပြောက်ဘဲเนาะအမြဲတမ်းတည်ပြီးတော့ရှိနေတာကိုပရမတ်လို့ခေါ်ပါတယ်ဒါကြောင့်ဂန္ဓာယုတ်ဆိုတာအနတ်ယုတ်ကိုပြောတာအတုံးအခက်ပြောခြင်းမဟုတ်အမှုံကိုပြောခြင်းမဟုတ်အရေးလည်းမဟုတ်ဘူးဒါတော့သို့တော်တခုရှိတာကเนาะနတ်သဖြူတုံးဆိုကြပါစို့ဗျာဟောဒီနတ်သဖြူတုံးမှာအနတ်ကကိန်းတာဖြစ်တဲ့အတွက်เนาะသူမရှိလို့လည်းမဖြစ်ဘူးနော်သူမရှိလို့မဖြစ်တော့ဒါကြောင့်မလို့ပြဉ္ညာနဲ့ပရမတ်ဟာထက်နေတယ်ဆိုအဲ့ဒါပြောတာအနတ်ယုတ်ကဒီမှာလာတိတ်တီးနေရတာ ဒါနတ်တိဖြူဆိုလို့ရှိရင်ဒီမှာတီးတော့သူ့ကိုဖယ်လိုက်လို့လည်းမဖြစ်ပြန်ဘူးသူ့မှာတီးစရာမရှိဘူးလေနော်တီးစရာလိုသေးတယ်ဒါကြောင့်မလို့နော်လူတွေကဘယ်မှာသွားထင်လဲဆိုရင်ဒီအနံ့ရုပ်ရဲ့မိယာတီယာဒီအတုံးကြီးကိုအနံ့လို့ထင်နေတာအမှန်ကမဟုတ်ဘူးအတုံးကတတ်တတ်အနံ့ကတတ်တတ်တတ်တတ်စီပဲနေတယ်ဒါကြောင့်မလို့နော် ကလမက်သားဆိုပြီးတော့မှမာလကာတိမာလကာတုံးတွေကိုဖြတ်ဖြတ်ပြီးတော့မှရောက်နေတာပေါ့အနံလေးအနံလေးနဲ့စိန်ပြီးတော့လေဒါတော့ကလမက်အနံလေးရတာမသိတော့သွားဝယ်တယ်ဦးဇင်းတို့လည်းအလင်ခံရဘူးတဲ့ကလမက်နဲ့ဖျားထုတယ်ကလမက်သားမှတ်ပြီးတော့နောက်တော့ဟုတ်ဘူးနော်ဖျားရောက်တာဖျားစင်းနာနေတဲ့လူတွေဘယ်လောက်သီလလုံလဲဆိုတဲ့အကြောင်းပြောတာသူများအကြောင်းပြောလို့မကောင်းပါဘူးရှေ့ဆက်သွားကြနော်အနံ့အကြောင်းပြောတာပါသူများအတင်းပြောတာဟုတ်ပါဘူး gain ဝဏ္ဏတဒီလောက်ဆိုကဏ္ဍတဒီလောက်ဆိုတော့ပြီးတော့မလားနောက်ထပ်ရသာယုတ်သွားကြအောင်ဆိုနော်ရသာယုတ်ကနှစ်ပိုက်ဆိုတော့ကဲတခါတည်းတာဖတ်လိုက်တော့မထူးဘူးရသာယုတ်အရသာကိုရတာဓာတ်ဟုခေါ်၏ရတာ6မျိုးသည်ရတာဓာတ်မဟုတ်သေးပေ၎င်းတို့ကိုရတာဓာတ်ဟုခေါ်ခဲ့လျင်ပညာပေါ်တင်နေမည် အမှန်အားဖြင့်၎င်းတို့သည်ပရမရတဓာတ်ဤပရိယေမြတာဖြစ်၏အမှန်မှာရှာအကြည်မှာတွေ့ကောင်းသောတွေ့နိုင်သော တွေ့ရသောအတွေ့သဘောကလေးတက်တက်သေးသာလျင်ရတာဓာတ်မြည်၏မကြီးသည်ကိုလျာနှင့်တိုးကြည့်လျင်ခြင်၏မကြီးသည်ကို ထောင်းလိုက်လျင်ပျောက်သွား၏အချင်းဓာတ်ကမပျောက်၎င်းကိုအေးဖြော်လိုက်လျင် မကြီးသီးတောင်းက ပြညတ်မို့ပျောက်သွား၏အချင်းဓာတ်ကရှိလျက်ပင် မကြီးသီးကပြညတ်မို့ပျောက်သွားတော်လဲရှာမာတွေ့ကောင်းသောအရသာဓာတ်ကထင်ရှားရှိလျက်ပင်သို့တော်ကံ၍ယူ၍ကမရပေဉာဏ်ဖြင့်သာမြင်နိုင်၏အဲဒါအရသာနော်အဲ့ဒီအရသာအရသာကိုလည်းပဲအထင်မှတ်တတ်ပါတယ်နော်ယတာဓာတ်နဲ့ အဲယတာဓာတ်နော်ဒီပါဠိလိုတော့ရတာပေါ့လေနော်ဒါတော့အဲ့ဒီယတာရုပ်မြန်မာလူကအာလေးတစ်လုံးထည့်ပြီးတော့အယတာလို့ဒီလိုမှတ်ထားပါမြန်မာလူတော့အယတာနော်ဒါတော့အဲ့ဒီအယတာကိုပဲရတာဓာတ်ပေါ့လေခေါ်ပါတယ်ဒါတော့အယတာက6မျိုးရှိတယ်နော်အချိုးချင်းဆက်ငံခဖန်းနဲ့ဒါအကျဉ်းချုပ်ပေါ့လေအချိုးရဲ့အချင်းရဲ့အဆက်ရဲ့အငံရဲ့အခါရဲ့အဖန်းရဲ့ဒါတော့အဲ့ဒီအယတာ6မျိုးကယတာဓာတ်မဟုတ်သေးဘူးနော်ဓာတ်မဟုတ်သေးဘူး ဒါတော့ဓာတ်ကတတ်တတ်နော်ဒီဟာတွေကတတ်တတ်ဖြစ်မယ်နော်အရသာချုံပြီးတော့တတ်တတ်ဖြစ်မယ်ဒါကြောင့်မလို့၎င်းတို့ကိုရသာဓာတ်ဆိုးကလျင်းနဲ့ဒါမိမိကအဲ့ဒီအချိုးချင်းအငန်းအဆက်အဖန်ခါကိုနော်ရတာဓာတ်လို့ပြောမယ်ဆိုရင်အဲ့ဒါပြညတ်ပေါ်တင်သွားပြန်ရောစောစောတုန်းကအယောင်ပေါ်မှာအဆင်းဟောရင်ပေါ့နော်အဆင်းဆိုတဲ့ပရမတ်ကိုကြည့်ဖို့အတွက်အယောင်ပေါ်မှာသွားခံနေတယ်လို့ပဲအခုလည်းပဲဒီတိုင်းပဲအချိုးချင်းအငန်းအဆက်အရတာအဲ့ဒီ body မှာသွားပြီးတော့ဟော စိတ်ကသွားတင်နေတာစိတ်ကသွားတင်နေတဲ့ခါကျတော့ဒါပြဉ္ညာမှာတင်တယ်လို့ခေါ်တယ်နော်တကယ်ရတာရဲ့ပရမတ်သဘောကိုမရောက်ဘူးနော်ပြဉ္ညာမှာတင်နေတယ်လို့သုံးတယ်ဒါတော့တကယ်တမ်းပြောမယ်ဆိုရင်အခုနကချူချင်းစငံခါဖန်ဆိုတဲ့အဲနေ့စဉ်ပြောနေတဲ့အရာတွေကတဲ့အရတာဆိုတာတွေကနော်ပရမတ်အရတာဓာတ်ရဲ့နော်ပရမတ်ရတာဓာတ်ရဲ့ပရိယေတဲ့ပရိယေဆိုတာကသူတို့နဲ့မကင်းရမကင်းကြောင်းနေသုံးရတာနော်စောစောကပြောသလိုပဲနတ်သဖြူ အဲအနတ်ကိုနတ်တိဖြူတုံးမှာဒီတော့နတ်တိဖြူတုံးကိုပဲဒါအနတ်လို့တင်စားသုံးရတယ်လို့မျိုးအရသာဆိုတာလဲအဲ့ဒီဟာတွေမှာအရသာဓာတ်ကအဲ့ဒီမှာကိန်းတော့သူ့ကိုလည်းတွဲသုံးထားတာဒါကြောင့်မလို့တကယ်မိမိကဒီဝိပဿနာလို့လေ့လာတဲ့ခါကျတော့ဒီအရသာ6မျိုးနဲ့ရသာဓာတ်ကို ခွဲပြီးတော့လေ့လာရပါတယ်ဒါတော့ရသာဆိုတာဘာပြောတာတော့ရသာယုတ်ဆိုတာဘာပြောတာတော့ဆိုရင်ဦးဇင်းတို့ဒီရှာမှာ ရှာရဲ့အပေါ်မှာပြုတ်ပြုတ်ကလေးတွေရှိတယ်နော်အဲ့ဒီအပြုတ်အရှက်ကလေးတွေသူတို့သူတို့ဟိုတင်တောင်းတော့ဒါ disbark ဘောဟုတ်တော့မလား disbark ဟိုအရသာကိုတိတဲ့ဟာလေးတွေအဲ့ဒီအရသာတိတာလေးရှာပေါ်ဒီအလယ်ပိုင်းမှာရှိတာနော်ရှာရဲ့အောက်မှာတော့မရှိဘူးပြုတ်ပြုတ်ကလေးတွေရှိတယ်ကျန်းရှာရှာလေးတွေနော်အဲ့ဒါတော့အဲ့ဒါလေးတွေကလာပြီးတော့ထိရင် तू तू နဲ့သွားထိလို့ရှိရင် तू ရဲ့ဟိုထဲမှာ तू ကဟိုဘာရှိတယ်လဲဆိုတာသိတယ်နော်ပြောမယ်ဆိုရင်အရသာကိုဖမ်းတဲ့နေရာလေးပဲဒါက အရတော်ကိုဖမ်းကြည့်တဲ့နေရာဆိုတော့ရှာရဲ့နော်အလဲကောင်းမှာအဲ့ဒါလေးနဲ့တခုခုနဲ့သွားထိလဲလို့ရှိရင်ရှာကနေပြီးတော့မှအော်ဒါဘာလေးပဲဘာလေးပဲရဲ့လို့တိသွားတာဒါတော့အဲ့ဒီအဲ့ဒီဟာလေးကိုကဇင်ဝပတာရဇင်ဝအကြည်ဓာတ်လို့ခေါ်တယ်နော်ဇင်ဝပတာရအဲ့ဒီမှာကတခုရှိသေးတယ်နော်ဇင်ဝပတာရလို့ပြောတဲ့အခါမှာဒီဖြုတ်ဖြုတ်ကလေးကြမ်းရှာရှာကလေးကနော်ဇင်ဝပတာရအစစ်မဟုတ်ဘူး ပတာရအကြည်ဓာတ်ကသူ့ကိုမှီနေရလို့နော်သူ့မှာအမိပြုတည်နေရလို့ဒီပြုတ်ဆက်ဆက်ကလေးကိုပဲဦးဇင်းတို့ကနော်တီယာဖြစ်လို့သူ့ကိုဇေဝပတာရလို့ပြောတာမျက်လုံးလိုပဲမျက်လုံးမှာလည်းပဲဟိုးအလဲမှာတက်တဲ့တခါတည်းမဲမဲလေးနော်ဒီလက်တန်းပြားလောက်ကလေးနဲ့ဟိုးအတွင်းထဲကိုလိုက်ကြည့်လို့ရှိရင်ပဲနောက်စီလောက်ကလေးရှိမယ်အဲ့ပဲနောက်စီလောက်ကလေးအလဲမှာအဖျားထောက်ဆရာလောက်ကလေးလက်လက်ကလေးရှိတယ်အဖျားကောင်းလေးထောက်ဆရာလောက်အဲ့ဒီအဖျားကောင်းလေးထောက်ဆရာလောက်ကလေးမှာပတာရကတည်တာဒါတော့အဲ့ဒီအဖျားကောင်းလေးထောက်ဆရာလောက်အနဲ့ တိတိလေးအတထောက်စာလောက်တိတိလေးမြင်နေရတဲ့နော်တိတိလေး spot လေးတစ်ခုရှိတယ်အဲ့ဒီ spot လေးကိုပသာရလို့သုံးတာဒါပေမဲ့အဲ့ဒီ spot လေးကပသာရမဟုတ်ဘူးပသာရကအဲ့ဒီမှာမှီပြီးတော့တီးရတာဒါကြောင့်သူ့ကို base လို့သုံးတာနော် base ပဲဒါဒါတော့ဒီတိုင်းပဲဇင်ဝပသာရဒီပြုတ်ဆက်ဆက်ကလေးကိုဇင်ဝပသာရလို့သုံးတာကနားလေလွယ်အောင်လို့သုံးတာဒီပြုတ်ဆက်ဆက်ကလေးကပသာရအစစ်မဟုတ်ဘူးပသာရအစစ်ဆိုတာကံကြောင့်ဖြစ်တာကံကြောင့်ဖြစ်တယ်ဆိုတာကတကယ်တော့ အဲသူ့မိယာတစ်ခုမှအမိပြုပြီးတော့နေရတာနေတဲ့အတွက်ကြောင့်သူကဒီပြုတ်ဆက်ဆက်ကလေးကိုလင်းမြန်ကွင်းလိုပဲကွင်းသဘောထားရတယ်နော်လင်းမြန်ကွင်းလိုကွင်းသဘောထားပြီးမှသူ့ကိုလာထိတာလေးကိုသူကနေတဆက်ဩကံကြောင့်ဖြစ်တဲ့ပဇာရကသူ့ကိုအမိပြုတ်ပြီးတော့တည်နေရတာသူကအထိုင်ပဲဒါကြောင့်အဲ့ဒါလေးနဲ့ဒီရှာကပြုတ်ဆက်ဆက်ကလေးပဇာရအထိုင်လေးနဲ့သွားပြီးတော့တခုခုနဲ့ထိကြည့်ရင်ဘာလေးလဲဆိုတာကိုသိတယ်နော်အဲ့ဒီတော့အဲ့ဒီလိုမျိုးသိလိုက်တဲ့သဘောလေးကို ရသတ္တလို့ခေါ်တာအရသာကိုဖမ်းတာနော်နားလည်ပြီလားမှန်ပါဗျာနည်းနည်းလေးခက်တယ် तू ကညာသွားပြင် तू ကရှာလို့ပဲပြောတာနားလည်လွယ်အောင်လို့ရှာလို့ပြောတာရှာတောင်တကူလုံးမဟုတ်ဘူးအလဲကောင်းကပြုတ်ဆက်ဆက်ကလေးအဲ့ဒီပြုတ်ဆက်ဆက်ကလေးကဇေဝပတာရအဆက်လားဆိုမဟုတ်ပါပတာရကအကြီးပတာရကဘာလဲအကြီးပါဗျာအကြီးဆိုတာနော်ဟိုဘာခေါ်မလဲဆိုသူ့ကိုကင်လို့တွဲလို့မရဘူး သို့တော့ तू ကအမိလိုတယ်အမိလိုတဲ့အတွက်ကြောင့်မျက်လုံးမှာလည်းအမိရှိရတယ်နှာခေါင်းမှာလည်းအမိထားရတယ်နားမှာလည်းအမိထားရတယ်ရှာမှာလည်းအမိထားရတယ်ကိုယ်မှာလည်းအမိထားရတယ်ဒါကြောင့်မျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်ရှာအကြည့်ကိုယ်အကြည့်လို့သုံးတာအဲ့ဒီအကြည့်ဓာတ်ကကင်လို့မရဘူးသို့တော့သူတို့ကအမိရှိမှတီလို့ရလို့ဒါတော့တီလို့ရလို့မြင်လို့ရတာကိုပဲဦးဇင်းတို့ကလင်ညှို့ထိုးပြတာပေါ့လင်ညှို့ထိုးပြစရာမရှိဘလို့လို့မလဲဘလို့လို့နားလဲမလဲဒါကြောင့်မလို့မြင်လို့ရတဲ့ရှာဒါပေမဲ့အဲ့ဒါကြီးက ဇင်ဝပဒါရအစစ်မဟုတ်ဘူးဇင်ဝပဒါရအကြည်ဓာတ်ကသူ့ကိုမှီပြီးတော့တခါတီးရတာတကယ်လို့ဒါသာလျင်နော်ဟောဒီရှာကြီးအပေါ်ဘက်ကပြုတ်ဆက်ဆက်ကြီးဟာနော်ပြုတ်ဆက်ဆက်ကြီးဟာနော်သူကဇင်ဝပဒါရအစစ်ဆိုလို့ရှိရင်နော်သူကဟိုတကယ်အဲဟိုဟိုတဲ့ပေါ့နော်ပဒါရအစစ်ကိုကန်လို့ရတယ်လို့ဖြစ်သွားမှာပေါ့ကန်လို့ရတယ်လို့ဖြစ်သွားမှာအမှန်ကန်လို့မရဘူးသို့တော့တခုရှိတာကသူဒီ base ဖြစ်နေတဲ့အတွက်ကြောင့်မလို့ဒီ base မကောင်းရင်လည်းပဲ သူကဒီအကြည်ဓာတ်မှာလာခိုက်တယ်နော်အကြည်ဓာတ်မှာလာခိုက်တယ်ဥပမာပြောကြပါစို့ဗျာနော်ဒီဓာတ်မှာဒကမတွေကတော်တော်များတယ်ဆိုတော့သူ့ဘောင်ဘုန်းကြီးကြုံလက်ပါပါတယ်မှန်မကြည်ဘူးတယ်လို့မရှိဘူးဟုတ်တော့မလားကြည်ဘူးတော့မဟုတ်လားကြည်ဘူးပါတယ်ဗျာအေးမှန်မျက်နှာပြင်ပေါ်မှာနော်တခါတည်းရေပေါက်တွေတဏခါပေါက်တွေဘာတွေကကြာတော့ဖြည်းဖြည်းဖြည်းဖြည်းဖြည်းမှန်ညက်မှုံမသွားဘူးလားမှုံပါတယ်ဗျာမှုံသွားတယ်မတိုက်တာကျမှုံပြီးတော့မှကိုယ်အရိတ်တောင်မနဲ့အနာကတ်ကြည့်ရတယ်ဘာဖြစ်လို့မှုံသွားတာလဲ အညစ်အညစ်အကြေးတွေကတ်လို့အဲနော်အညစ်အကြေးတွေကတ်တဲ့ခါကျတော့ကြည့်တဲ့လူကတည်တည်ချာချာကောင်းကောင်းမြင်ရသေးလားမမြင်ရပါဘူးမမြင်ရတော့အယုတ်ကအလိုလိုနဲ့ကိုယ့်အယုတ်ကိုမနှဲရှာကြည့်ရတယ်မွဲမွဲအောက်သွားလို့တိတက်မျက်လုံးကလည်းပသားရအကြည့်တတ်နေရမှာမကောင်းလို့တိမ်တလားတွေဖုံးလို့ရှင်အဲ့အကြည့်တက်ကလည်းပဲဟိုမြင်စရာကောင်းကောင်းမမြင်တော့ဘူးလေဘာဖြစ်လဲဆိုတော့မျက်လုံးအခန့်တက်ကကိုမှဖုံးနေလို့ဒီတိုင်းမဲ့ရှာမှလည်းဥပမာရင်နှွေးတော့ပူသွားပြီးတော့မှရှာကျွန်းသွားတယ်ဗျာကဲ ရှာကျွန်းသွားပြီဆိုလို့ရှိရင်အရသာအကောင်းခံလို့ရသေးလားမရပါဗျာအေးအဲ့ဒါ base ကပြက်သွားတာဒါကြောင့်သူတို့နှစ်ခုကခွဲရခက်တယ်နော်သူတို့လည်းပြက်လို့မရဘူးသူတို့လည်းကောင်းနေမှာနော်ဦးဇင်းတို့ကြည်လဲအခုဆိုမြန်မာန်တက်ရတယ်လေဒီတိုင်းတွက်လဲလို့ရှိရင်အကုန်လုံးပူတွဲနေတာအကုန်လုံးတွဲတွဲဖြစ်နေတာခောက်ဆွဲမြင်ကြီးလို့အဲ့ဒီတော့အခုမြန်မာလေးတက်တော့ဟောဇလုံးလေးတွေရှင်းလို့နော်ဒါတော့ဘာဖြစ်လဲဆိုမှန်မကောင်းလို့နည်းနည်းလေးမှန်ကနည်းနည်းလေးဆေးလေးဖြန်းပြီးတော့မှအခုတက်ထားရတာဒါလေးနဲ့မြင်အောင်လို့ဒါတော့ဘာဖြစ်လာလဲဆိုမျက်လုံးအားနဲ့တော့ အဲ့ဒီအားနဲ့လာတဲ့မျိုးလုံးအကူတက်ပေးရတာနော်ဒါတော့အချီတက်ကအဲ့ဒီမှာသွားမိတယ်နော်ဘေးမထွက်နဲ့တော့အကက်ရှေ့ပဲသွားကြစို့အချီတက်ကရှာမှာမိတယ်ရှာမှာမိတော့အဲ့ဒီရှာရဲ့မှာမိပြီးတော့ဖြစ်နေတဲ့ပသာရာလေးကလေတခုနဲ့ထင်သူကသိတယ်အဲ့ဒီသိတယ်ဒါတော့သိအောင်လို့ဟောဒီရှာကို night ဒီ base ကလည်းပဲမကျွန်းမှရှာမပြတ်မှရတယ် နော်အချိုဓာတ်တွေလွန်ကဲလို့အစစ်ဓာတ်တွေလွန်ကဲလို့အဘူဓာတ်တွေလွန်ကဲလို့နော်တခုခုထူသွားပြီဆိုရင်ဥမာကွန်းစားတဲ့ဟာလို့ထုံထုံကြောင်မလို့ထူသွားရင်အရသာကိုရာနှုံးပြဖမ်းလို့ရသေးလားမရပါဗျာမရဘူးလေဒါကြောင့်မလို့ကွန်းစားတယ်လို့ဟဲမမီခိုင်းတယ်လို့ပြောတာပေါ့ဆော့ပိုတဲ့ခါအောင်ခါအောင်ဆိုတာနော်ထုံကျွန်းတယ်လို့အဲ့ဒါထုံကျွန်းနေတော့နော်အဲ့ဒီ taste bug လေးတွေကပစ္စည်းလာတယ်ပစ္စည်းလာတော့ तू မသိဘူးဒါရှာကောင်းတယ်လို့တော့သိတယ်လေငိုင်းငိုင်းနဲ့ပေါ့ရင်ပေါ့တယ်တန်းသိတာအဲ့ဒီမှာနော်တခုခုထိရင် ဘာပဲရယ်လို့တိလိုက်တဲ့သဘောအတွေ့သဘောလေးတက်တက်ကိုရတာတတ်လို့ခေါ်တယ်ဘာလို့ခေါ်တာလဲရတာတတ်ပါဗျာရတာတတ်เนาะအဲ့ဒါလေးကိုဒီလာပြီးတော့ရှာမှာတို့ကြည့်တို့ကြည့်လို့ရှိရင်ဦးဇင်းတို့ကဒီရှာကလေးကနေဒါဘလူလေးနေတယ်လို့ပြောလိုက်တာပြောလိုက်တော့အဲ့ဒီအဲ့ဒီအပြောခံရတဲ့ဟာလေးကရတာတတ်တိအောင်လို့ဘာနဲ့တို့ကြည့်လဲရှာလေးနဲ့တို့ကြည့်တာမျိုးဒါတော့ကောင်းပြီဥပမာသွားကြည့်ကြစို့တဲ့เนาะဒါတော့အရသာဆိုတာလူတွေများသောအားဖြင့်ကအချိုးချင်းအငန်းအစဖန်ခဒါတွေထင်တာ ဒါတော့မကြီးသေးတောင်းကြည့်ပါတဲ့မကြီးသေးကိုချိုးပြီးတော့ရှာနေတုတ်ကြည့်နော်ဘယ်လိုနေလဲချင်းပါတယ်ဗျာချင်းတယ်ဒါတော့အချင်းအချင်းတက်ကြီးကမကြီးသေးကြီးလို့ထင်စရာမရှိဘူးလားမှန်ပါဗျာချင်းတာပါလဲဆိုမကြီးသေးပြောမှာပဲဒါတော့ချင်းတာဟာမကြီးသေးတော့မကြီးသေးဆိုတာကပြဉ္ညာချင်းတာကပရမတ်အဲပရမတ်သဘောရတာပြောတာနော်အချင်းရပရမတ်သဘောပဲဆိုကြပါစို့ तू ကတော့အရသာကိုသိတာကိုနော်အဲ့ဒါတော့အဲ့ဒီမှာ သူကဒီပြည့်ညက်ဆိုတဲ့မကြီးစီးပုံစံကြီးမှာအချင်းတက်ကသွားပြီးတော့ရောနေတာဒါတော့ကောင်းပြီမကြီးစီးကအချင်းတက်ဆိုလို့ရှိရင်ဟောဒီမကြီးစီးကိုထောင်းလိုက်လေဒါတော့မကြီးစီးပြောက်အချင်းပြောက်မှာမို့လားမှန်ပါဗျာမပြောက်ဘူးထောင်းလည်းပဲချင်းရဲ့ပဲเนาะဟောတဲ့ထောင်းတော့ကိုပဲမကြီးစီးကိုပဲတခါတည်းနောက်ထပ်ပြန်ပြီးတော့မှအမှုန့်ကျစ်အောင်ကျိတ်ပြီးတော့မှတခါတည်းအေးဖြော်လဲအောင်เนาะတို့ကြည့်ရင်ချင်းပါအချင်းတက်ကပြောင်းလားမပြောင်းပါဗျာမပြောင်းဘူးပုံသဏ္ဍာန်မကြီးသီးမကြီးတောင်းမကြီးမှုတ်မကြီးရတာပြောင်းသွားတာအချင်းတက်ကတော့ ရှိရရှိရပဲဒါတော့အဲ့ဒီမှာရှာကလေးနဲ့တို့ကြည့်ရင်ဟောဒီဟာရှင်တယ်လို့တိသွားတဲ့ဟာလေးရှာလေးမှာလာတို့လို့ရှိရင်ဒါတော့မကြီးစည်းကပြညတ်မလို့ပုံစံနဲ့အမျိုးမျိုးပြောင်းတော်လဲပဲရှာမှာတွေ့ကောင်းတဲ့ရသတက်ကလေးကတော့ရှိရရှိရပဲရှိရရှိရပဲเนาะဒါကြောင့်ဒီရှိနေတော်လဲပဲဒီရတာကလေးကမကြီးသီးနဲ့တွဲပြီးတော့ရှိနေတော်လဲပဲเนาะမကြီးသီးတွေကလည်းရတာတက်ကိုလက်နဲ့ဆွဲထုတ်လို့ကရလားမရပါဗျာမရဘူးဘာနေပဲတည်လဲ ဉာဏ်ဖြင့်ပဲသိနိုင်ဉာဏ်နဲ့ပဲသိနိုင်တယ်။ဩယတာဆိုတာဒါပြောတာကိုလို့ဉာဏ်နဲ့ပဲလက်ခံလို့ရတယ်နော်။ဒါယတာနဲ့နော်အဲအယတာတွေမှာ နေ့စဉ်စားနေတဲ့အချိုးအချင်းအငန်းအဆက်အဖန်ခါဆိုတဲ့ယတာ6မျိုးနဲ့ယတာဓာတ်နဲ့မတူတဲ့အကြောင်းပြောတာနော်။ယတာဓာတ်ကရှာကလေးနဲ့တို့ချင်းသိတယ်အဲ့ဒါကိုယတာဓာတ်ခေါ်တယ်နော်သို့တော့ရသတက်ကလည်းပဲဒီအတုံးအခဲတွေမှာသွားပြီးတော့မှီနေရတဲ့ခါကျတော့လူတွေကအဲ့ဒီ ဒီအတုံးခက်အနေနဲ့မြင်ရတဲ့အချိုးအချင့်အငန်းအဖန်အဆက်အခါအစိမ့်စသည်ပေါ့ဗျာအဲ့ဒီကိန်းနေတဲ့ဟာကြီးတွေကိုပဲရတာလို့ထင်တာမဟုတ်ဘူးเนาะရှာလေးနဲ့တို့လို့တိလိုက်တဲ့အခါမှာအဲ့ဒီတွေ့လိုက်တဲ့ဟာလေးကိုအရသာလို့ခေါ်တာဒါကိုရတာဓာတ်เนาะအရသာ6မျိုးနဲ့ရတာဓာတ်မတူပါဘူးကဲနောက်တစ်ခုဩဇာရုပ်သွားကြဆိုဗျာဩဇာဓာတ်ဖတ်ပါအောင်ဩဇာဓာတ် အစီဓာတ်ကိုဩဇာဟုခေါ်၏အမှန်မှာအစီဓာတ်သည်ပင် သုံးလို့လွယ်ယုံသာခေါ်ခြင်းဖြစ်၏အစီကိုဩဇာဓာတ်ဟုယူလျင်ပရမတ်ပေါ်သို့တက်တက်မရောက်နိုင် အမှန်မှာတတ္တဝါတို့ဤခန္ဓာကမ္မစယုတ်မပျက်စီးသေးပဲစီပဲရုပ်ကိုအတိအတိဖြစ်စီအောင် ထောက်ပံ့ပေးတတ်သောသဘောတည်သာဩဇာဓာတ်အစစ်ဖြစ်၏ဤနေရာ၌ အာဟာရနှင့်ဩဇာဓာတ်ကို ခွဲခြားသိဖို့လို၏အာဟာရခေါ်သောထမင်းကအလုတ်အလွေးစားလို့ရသည်၎င်းစားသောအာဟာရခြင်းတွင်သာဩဇာဓာတ်ကပါလေ၏၎င်းဩဇာဓာတ်ကတတ္တဝါတို့ကို အသက်ရှည်ကတည်နေစေ၏အဲအဲ့ဒီမှာခဏထားနော်နည်းနည်းလေးအောက်ကကတခုခွဲရမယ်ဒီဩဇာပူပြောလို့ခက်တယ်နော်ဩဇာဆိုတာကို तू က လေဒီဆရိုကြီးကအစီဓာတ်လို့ပြန်ပေးတယ်။နော်ဒီမှာဒါကိုကြည့်နော်။ဓာတ်လို့ပြောသွားပြီးပြီ။ဓာတ်လို့ပြောပြီဆိုရင်အတုံးအခဲလုံးဘာမှမရှိတော့ဘူး။ဓာတ်တဘာဝဖြစ်ပြောင်းသွားပြီ။ဒါတော့အဲ့ဒီအစီဩဇာဆိုတဲ့ဒီပါဠိကိုနော်အစီဓာတ်လို့ပြန်ပါတယ်။နောက်ဆုံးကြံခဲ့တယ်။အဲသူတို့ဒီဩဇာဆိုတဲ့စကားလုံးကိုအင်္ဂလိပ်လိုပြန်တာတော့ဦးဇင်းထင်တယ်ကို nutritive essence လို့ပြန်တယ် nutritive essence ဆိုတာအာဟာရအဖြစ်နဲ့နောက်ဆုံးကြံခဲ့တဲ့ဟာနော်ဒါကလူတွေမှာခန္ဓာကိုယ်အသက်ရှင်ပြီးတော့ ဟိုဆက်လက်ပြီးတော့ကြီးထွားအောင်လို့အသက်ဆက်ရှင်အောင်လို့เนาะဒီဓာတ်ကနေပြီးတော့ထိမ့်ကြောင်းသွားတာအာဟာရဆိုတာဆွဲဆောင်သွားဟိုခေါ် carry on လုပ်သွားတာပေါ့ဇက်တက်ဇက်တက်ဇက်တက်ဒါတော့ဒီနေ့စားတဲ့အစာမနေ့ဖြန်ကိုအသက်ရအောင်လို့ခေါ်သွားတယ်မနေ့ဖြန်စားတဲ့အစာကတပတ်ခါအတွက်တပတ်ခါစားတဲ့အစာကနောက်တစ်နေ့အတွက်အဲ့လိုမျိုးအာဟာရဆိုတာเนาะဆောင်ယူသွားတာဒါတော့အစာမစားရင်ဒီကိုယ့်ရဲ့ကံကြောင့်ရှိခဲ့တဲ့အသက်ကရှည်ပါမလား မရှိပါဗျာမရှိဘူးအဲ့ဒါကြောင့်ကံကြောင့်ဖြစ်တဲ့အဓာတ်ရုပ်တွေရုပ်တွေကိုအသက်ရှင်အောင်လို့ရှေ့ကိုတောက်လျှောက်ရှင်အောင်လို့ဆွဲခေါ်သွားတာနဲ့တူလို့အာဟာရနော်ဒါတော့အဲ့ဒီအာဟာရကအာဟာရကြောင့်မလို့ရှင်ရတာသို့တော့ဒီနေရာမှာကဒီဒီဓာတ်ကိုဟိုပြောရတာကဓာတ်သဘောဆိုတော့ခက်တော့ဒါကိုပဲနောက်ရှေးဆရာတော်တွေက အစီဓာတ်လို့ပြန်တယ်သို့တော့အဲ့ဒါလို့သုံးလိုက်တာကခေါ်လို့သကလုံးအဖြစ် ဟော conventional term ပေါ့နော်ဒီပညာစကားလုံးစကားလုံးသုံးစရာရအောင်လို့ဒါပြန်ရတာအဲ့ဒါဒီပင်လည်းဒီဩဇာတမဟုတ်သေးပြန်ဘူးအစည်းဆိုတာကိုမှဩဇာတမဟုတ်ဘူးတကယ်လို့အဲ့ဒါကိုဩဇာလို့ဆိုရင်တဲ့ဒီအပေါ်မှာစကလုံးပေါ်မှာပညာပေါ်မှာခံပြီးတော့ပရမတ်ကိုမရောက်ဘဲအဲ့ဒါပညာပေါ်မှာတင်းခံနေတတ်တယ်ဒီနေ့ပညာပေါ်မှာပဲရောက်ပြီးတော့ပရမတ်ရဲ့သဘာဝဘက်ကိုမရောက်ဘဲဖြစ်နေတတ်တယ်တဲ့ဒါတော့ဩဇာဆိုတာဘာလဲဆိုရင်ဒီ underline ပြထားတဲ့အပိုက်ကိုတည်တည်ချာချာမှတ်ခဲ့ပါနော်အဲ့ဒီဒါဒါဒီစကလုံးနားလည်မှာနော်ဒါတော့ကောင်းပြီအမှန်ပါတဲ့တတ္တဝါတို့ဤနော်ခန္ဓာကမ္မဇယုတ်ဒီကံကြောင့်ဖြစ်လာတဲ့ဟောဒီခန္ဓာကိုယ်ကြီးပြောတာဒါတော့ခန္ဓာကိုယ်ကြီးကစပြီးတော့အမိဝမ်းမှာတည်တဲ့အချိန်ကစပြီးတော့တည်သည့်တန်အောင်နော်ဇစ်တဲ့ဇစ်တဲ့ဇစ်တဲ့ဇစ်တဲ့ဇစ်တဲ့ရှေ့ကိုသွားနေတာဒါတော့အဲ့ဒီသွားတဲ့ခါမှာကံမဇယုတ်ကံကြောင့်ဖြစ်သောယုတ်မိမိပြုလုပ်ခဲ့တဲ့ရှေ့ကံအခြေခံပြီးတော့သွားနေတာအဲ့ဒီကံမဇယုတ်ကလည်းပဲအာဟာရမကျွေးရင် သူကမကြွေးရင်သူကုန်တဲ့နေရာသူရက်မှာပဲကြွေးရင်တော့ကားများလိုပဲပေါ့ဗျာကားဘလောက်ကောင်းကောင်းစီကုန်ရင်တော့ရက်တာပဲဒါတော့သွားစီခြင်းရင်ကားကောင်းကားလည်းကောင်းရမယ်စီလည်းထည့်ပေးရမယ်ဒါတော့အာဟာရဆိုတာဘာလို့ထားလဲစီထည့်တာဘာလို့ထားလဲစီထည့်တာပါဗျာအေးခန္ဓာကိုယ်ဘာနဲ့တူတယ်လဲကာမဇယုတ်ကဘာနဲ့တူလဲကားနဲ့တူတယ်ဒါတော့ဟောဒီကားကောင်းပေမဲ့စီကုန်ရင်ရက်တယ်လို့ပဲဒါတော့အဲ့ဒီကားကောင်းနေသေး၍မပြည့်သေးနော်သွားလို့ရအောင်စီကိုနေ့စဉ်နေ့စဉ်ထည့်ပေးရတယ်ဒါတော့ဟောဒီ ခန္ဓာကမ္မဇယုတ်မပစ္စည်းပဲယုတ်ကိုအသက်အသက်ဖြစ်လေအောင်ဆိုတာဥစဉ်ရဲ့ခန္ဓာကိုယ်ထဲမှာယုတ်တွေက classic တွေအချိန်တိုင်းပြောင်းနေတာဒါတော့ classic တစ်ခုမှာအာဟာရအများရန်ပါတယ်ဒီဩဇာဓာတ်ကပါရတယ်စောစောကပြောပြီးပထူအာဘောတိဇောဝါရောဝဏခန္ဓာရတ္တဩဇာကလတ်မှုံတစ်ခုဖွဲ့တိုင်းဟောဒီကလတ်မှုံတစ်ခုကို ရှင်းအောင်လို့ဒီဩဇာဓာတ်ကရှင်းအောင်လုပ်ထားတာကံဘလောက်ဆန်းကျင်လဲနော်ဥစဉ်ရဲ့ခန္ဓာကိုယ်မှာခြေစကောင်းဆုံးကလတ်မှုံပေါင်းဘလောက်ရှိတယ်လို့ဘယ်သူမှမမြင်နိုင်ဘူး အဲ့ဒီကလပ်စီးတစ်ခုကလပ်မုံတစ်ခုထဲမှာဩဇာဓာတ်တစ်ခုတစ်ခုတစ်ခုထည့်ထားတာတစ်ခုတစ်ခုထည့်ထားတာအဲ့ဒါကြောင့်မလို့ဒီဟာကြီးကလှုပ်လို့ရှားလို့သွားလို့ရတာရှင်းနေတာဒါကလပ်စီးတစ်ခုတိုင်းကိုပြောတာနော်ခန္ဓာကိုယ်ကြီးကိုပြောတာမဟုတ်ဘူးကလပ်မုံတစ်ခုတိုင်းတစ်ခုဖွဲ့တိုင်းဖွဲ့တိုင်းမှာဒီဩဇာဓာတ်ပါခဲ့ပြီးပြီအဲ့ဒီဩဇာဓာတ်ကရှင်းအောင်လုပ်ထားတာအဲ့ဒီအဲ့ဒီသူ့ရဲ့ကလပ်စီးထဲမှာရှိတဲ့ကမ္မဇယုတ်ဒါကမ္မဇယုတ်တစ်ခုဖွဲ့လိုက်ရင်ကလပ်စီးတစ်ခုဖွဲ့ရင် ဒါဒီကလစီကကမ္မစာရုပ်ဖြစ်မယ်နာမည်နော်ကံကြောင့်ဖြစ်တဲ့ယုတ်ကလစီအဲ့ဒီကံကြောင့်ဖြစ်တဲ့ယုတ်ကလစီဆက်ရှင်အောင်ဘသူကတာဝန်ယူပြရလဲဆိုဩဇာတာဝန်ယူပေးဒါတော့ဩဇာတာဝန်ယူပြီးတော့ရှေ့ကိုခေါ်သွားရတယ်အလုံးပေါင်းစုပေါင်းဒီကိုယ်လုံးဒီခန္ဓာကြီးဖြစ်သွားတာဒါကြောင့်ဒီခန္ဓာကိုကြည့်အမြဲတမ်းအာဟာရကျွေးရတယ်အာဟာရကျွေးတော့အာဟာရတစ်ခုလုံးကိုမလိုဘူးမလိုတဲ့အတွက်ကြောင့်မလို့မလိုချင်တာတွေအောက်ကိုတုံမချလိုက်ဘူးလားလို့ တွန်ချလိုက်ပါတယ်ဗျာအရေးတွေလည်းစစ်ထုတ်ပြီးတော့တွန်ချပလိုက်တယ်အဖက်တွေလည်းစစ်ထုတ်ပြီးတော့တွန်ချပလိုက်တယ်လိုချင်တာလေးဆက်ပြီးတော့ခန္ဓာကိုယ်ကိုပို့မပေးလိုက်ဘူးလားပို့ပါတယ်ဗျာအဲ့ဒါဩဇာအဲ့ဒါဩဇာပဲကဲရှင်းပြီလားမှန်ပါဗျာအစာဟာဩဇာမဟုတ်ဘူးအစာထဲမှာပါတဲ့လူကိုကြီးထွားစေနိုင်သောအသက်ရှည်စေနိုင်သော ဒီဓာတ်ကလေးဒါကြောင့်မလို့ရုပ်ကိုအသက်အသက်ဖြစ်အောင်ဆိုတာရုပ်တွေကလည်းပဲတကူပြီးတကူတကူပြီးတကူသူတို့ပစ္စည်းတယ်လက်ကလက်ကလက်ဆဲတွေကပစ္စည်းတော့အဲ့ဒီနေရာတွေမှာနောက်ထပ်တကူတကူကလပ်စီကလပ်စီတွေနော်ထပ်ထပ်ထပ်ထပ်ပြီးတော့ဖြစ်ပေါ်လာအောင်အသက်အသက်ပေါ်လာအောင်လို့အဲ့ဒီဓာတ်ကထောက်ပံ့ပေးတယ်ဒါတော့အဲ့ဒီလိုထောက်ပံ့ပေးတဲ့သဘောသည်နော်တနည်းအသက်အသက်ပေါ်အောင်လုပ်ပေးတဲ့ဓာတ်သည်ဩဇာဓာတ် အဲ့ဒီဓာတ်ကလေးရှင်နေလို့ကလစီတွေအသက်ရှင်မယ်ကလစီတွေရှင်နေလို့ရှင်ကမ္မဇဝုကြီးကောင်းတယ်ကမ္မဇဝုကြီးကောင်းရင်ဟောဒီခန္ဓာကိုယ်ကြီးရှင်နေအောင်မယ်မနေ့ပြန်တွေ့ရအောင်မယ်ဒီခန္ဓာကိုယ်ကြီးကြုံမသေးသေးရင်ပြောတာဟုတ်တော့မလားမှန်ပါဗျာအဲအဲ့ဒါပဲအဲ့ဒီနည်းနဲ့ဆက်သွယ်တာဒါတော့ဩဇာတကအဲ့လိုဆိုတော့သဘောပေါက်ပြီနော်မှန်ပါဗျာအစာအတုံးခဲကြီးကိုပြောတာမဟုတ်ဘူးနော်အစီဘက်ကြီးပြောတာလည်းမဟုတ်ဘူးဒါတော့အခုမြင်သားထားတာကြည့်တတ္တဝါတို့ခန္ဓာကမ္မဇယုံမပြည့်စည်ပဲရုပ်ကိုနော်ကံရှိသည်ရှေ့ကိုရှင်အောင်လို့ အစာစားအစာရက်ကပါတဲ့ဒီအသက်ဒီရုပ်ကလပ်စီးတွေကိုကြီးပွားအောင်တိုးပွားအောင်ဆက်လက်ရှင်သန်အောင်ရုပ်တွေအသက်အသက်ဖြစ်ပေါ်လာအောင်ထောက်ပံ့ပေးတဲ့သဘောတဲ့ဟောဒီမှာသဘောလာပြန်ပြီတခါတွေ့လားသဘောလဲဆိုရောဓာတ်ဖြစ်သွားပြီဓာတ်လဲဆိုရောကံစရာရှိသေးလားမရှိပါဗျာအိမ်တော်စရာလည်းမရှိဘူးနေရက်နေလည်းထောက်လို့မရဘူးเนาะဘာနဲ့မှကြည့်လို့မရဘူးเนาะအဲ့တော့ MRI လည်းရိုက်ကြည့်လို့မရဘူးဒါကိုအဲ့တော့သူကဓာတ်တက်တက်ဖြစ်သွားပြီ နော်အဲ့ဒါအဲ့ဒါကိုဩဇာဓာတ်တဲ့ဒါတော့ဒါကြောင့်မလို့ဒီနေရာမှာအာဟာရနဲ့ဩဇာဓာတ်ကိုမှားတတ်တယ်ဒါတော့အာဟာရဆိုတာကထမင်းလုတ်ကြီးကိုပြောတာနော်ဒါကြောင့်မလို့လူတွေဟိုတဲ့လုတ်တဲ့ခါကျဟာအာဟာရလေးသုံးဆောင်ကြပါဦးခင်ဗျာကြွကြပါနဲ့မခေါ်ဘူးလားခေါ်ပါတယ်ခင်ဗျာခေါ်တယ်အာဟာရဆိုတာကင်လို့ရတယ်ဒါကြောင့်မလို့အာဟာရဆိုတာကအစားအသောက်တွေအာဟာရတွေဒါတော့အာဟာရကိုစားလိုက်တော့ဒါဗိုက်ကျက်ပြည်သွားရောဒါဗိုက်ကျက်ငြိမ်သွားရောပေါ့နော်သို့တော့စားလိုက်တဲ့မြအစာကဩဇာမဖြစ်ဘူးဗျာ နော်ဩဇာကိုဖြစ်စေတာကတတ်တာဒါကြောင့်မလို့တချို့ကပြောတယ်လေစားတဲ့အစာနဲ့ဩဇာနဲ့ကတတ်တတ်စီတဲ့တချို့ကြည့်တော့ဟောတချို့ကြည့်လိုက်တော့မျိုးလုံးအားဖြင့်ကောင်းတယ်ဒါပေမဲ့အစီဩဇာဖြစ်စေတဲ့တတ်နေတယ်နော်ဒါတော့တချို့အရင်မှာအဲ့လိုအစီဩဇာဟိုမကောင်းဘူးပေါ့ဗျာလူကိုရှင်သန်ကြီးထွားစေနေတဲ့တတ်အားနေတယ်ဒါတော့အဲ့ဒီအစာထဲမှာအာဟာရထဲမှာဩဇာဓာတ်ကပါနေတာဒါကြောင့်မလို့စစ်ထုတ်တဲ့ခါကျတော့ အရေးတွေမှန်သမျှကိုလည်းပဲခန္ဓာကိုယ်အတွက်လိုတာကိုသူကဆက်ထုတ်ယူပြီးတော့အောက်ကိုသွန်းပလိုက်တယ်မလိုချင်တာတွေအစာလေးနဲ့လီတဲမှာသူကဆက်ထုတ်တယ်တခါတည်းကြံကြိတ်တယ်လို့ကြိတ်ထုတ်ထုတ်ပြီးတော့အဲ့ဒီအဖက်ကြံတာကြီးတွေကြတော့အောက်ကိုသူကတွန်းတွန်းထုတ်ပလိုက်တာဒါတော့အဲ့ဒီထက်မှာကြံခဲ့တဲ့ဓာတ်ကလေးကြတော့အဆီဓာတ်လို့အသုံးပြုနာမည်သုံးတယ်အဆီဓာတ်ဆိုတာက fat ကိုပြောတာမဟုတ်ဘူးเนาะ oil လိုဟာမျိုး fat လိုဟာမျိုးပြောတာမဟုတ်ဘူးခန္ဓာကိုယ်ကိုကြီးထွားရှင်သန်စေနိုင်တဲ့ဩဇာဓာတ်ကိုပြောတာအဲ့ဒီဩဇာဓာတ်ကကံလို့ကံလို့ပြုလို့မရဘူး ဒါကြောင့်အာဟာရနဲ့ဩဇာနဲ့ကိုလည်းကွဲပြီးတော့မှတ်ပါဩဇာကအာဟာရမှာသွားတည်ရတယ်အဲ့ဒီအာဟာရကြီးတွေထဲမှာလိုတာကိုပဲယူမလိုတာကိုအောက်သွင်းပလိုက်တယ်နော်ဒါတော့ဩဇာနဲ့အာဟာရကွဲပြီနော်မှန်ပါဗျာကောင်းပြီဒါတော့အောက်ကိုသွားလိုက်အောင်ဒီနေရာလေးရအောင်တခါမြင်ရသလားမြင်ရပါတယ်ဗျာ၎င်းအပြင်လူတို့တိကြသော fat ကိုအစီဓာတ်ဟုခေါ်မခေါ် စီဦးထောပဝတ္တာစသည်တို့ကိုလည်းအစီဩဇာဟုခေါ်သည်မဟုတ်ခေါ်သည်မဟုတ်ပြော၎င်းတို့သည် အာဟာရသာဖြစ်၏၎င်း၌ပါသောတတ္တဝါတို့ကိုအသက်ရှည်စေတတ်သော အစီဓာတ်သည်သာဩဇာဓာတ်မြည်၏ထို့ကြောင့်ပင်အစီမရှိသော ပြောင်းရိုးခြောက်မြစ်ခြောက်တို့၌ပါသောဩဇာဓာတ်ကြောင့်၎င်းတို့ကို စား၍နွားများအသက်ရှည်နေကြ၏ ရွှွညွန်ကိုစား၍တီများအသက်ရှည်ကြ၏တစ်ဆွေးများကိုစား၍ခြာများအသက်ရှည်ကြ၏၎င်းဩဇာတအားကောင်းလျင်တတ္တဝါများအသက်ရှည်ကြ၏ကောင်းပြီအခုငါတိတ်တော့မကြံတော့ဘူးဆိုတော့နည်းနည်းလေးဒါလေးတော့ပြအောင်ပြောလိုက်ပါတော့မယ်နော်မနေ့ပြန်ဒါမှအသက်သွားလို့ရအောင်လူတွေကအစေးလို့ပြောရင် fat ကြီးကိုပဲမျက်စိနဲ့မြင်နေကြတာနော် တခါတည်းအတွဲအတွဲလိုက်ကြီးအပြစ်အပြစ်ကြီးတွေခန္ဓာကိုယ်ထဲမှာနော်ဘိုက်ဘိုက်ခေါက်တဲ့လက်မောင်းသားကြီးတွေပေါက်သားကြီးတွေဒါကြီးတွေကိုလူတွေကြောက်တာကိုဒါတော့အမလေးတဲ့အမဟိုဘာခေါ်မလဲအစီဓာတ်လို့ပြောလိုက်တာနဲ့အမလေးရှိတာတောင်မှထုတ်ချင်နေတာရှော့မရလို့အမလေးသူတို့ကထင်းနေတာနော်ဒါက fat ကိုပြောတာမဟုတ်ဘူးအစီဆိုတဲ့နေရာက နော်လူတွေကအစီဓာတ်လို့ပြောလိုက်တာနဲ့အဲ့ဒါ fat ကြီးတွေကိုသွားမြင်နေတာဒါဒီအတုံးခက်အတက်တကြီးတွေကိုနော်ထောပတ်ဒါတော့တခါပြီးတော့အစီဓာတ်လို့ပြောလိုက်ရင်စားနေတဲ့ အစားတောက်စီကောင်းကောင်းနဲ့အသားကောင်းတွေကိုစားနေတာမျိုးကိုဒါအစီဓာတ်လို့ထင်တာစီဦးဒေါ်ဘတ်ဒဝသားအသားငါးတွေပေါ့ဗျာဒါတော့အစီဩဇာလို့လူတွေကထင်တယ်အဲ့ဒါကိုအစီဩဇာပြောတာမဟုတ်နော်ဒါပါမတရဝတွေအသက်ရှင်တာမဟုတ်ဩဇာကတတ်တတ်ဒီအစားတောက်အတုံးအဖတ်တွေကတတ်တတ်နော်ဒါတော့နော်ဒီဒီ၎င်းတို့တည်တဲ့အာဟာရများတာဖြစ်သည်ဆိုတော့ဒီဒီအစာတွေကဒါကလူတွေစားတဲ့အာဟာရတွေပဲ အာဟာရသာဖြစ်တယ်ဒါကိုဩဇာအစီဩဇာခေါ်တာမဟုတ်ဘူးနော်အဲ့ဒီအာဟာရထဲမှာပါတဲ့လူတွေအတွက်နော်သုံးလို့ဖြစ်လို့ရမယ်အသက်ရှည်စေတဲ့ဓာတ်ကိုပဲခန္ဓာကိုယ်ဆက်ထုတ်ယူလိုက်တာတကယ်လို့ဒါအဲ့ဒီအသားတွေအတုံးတွေအဖက်တွေကဒါအစီဆိုလို့ရှိရင်ကျုပ်တို့ဘာလို့မတော်ရမလားဘာခေါ်မလဲကျင်ကြီးကျင်ငယ်သွားစရာလိုမှာလဲလို့ခန္ဓာကိုယ်ရဲ့အကုန်ထက်လိုက်ပြီးတာပဲเนาะတခါစားရင်အကြာကြီးနေလေဝတ်ဝယ်နေလို့ပေါ့เนาะတခါစားပြီးတော့ဆောင်းလေးလလောက်နားနေရမကောင်းဘူးလားခင်ဗျားတို့လက်ရှာစရာမလိုတော့ဘူးလေးလစား နော်တနေ့မှအလုပ်ကလေး2လလောက်လုပ်ပြီးလို့ရှိရင်ကျန်တဲ့10လနားနေလေကောင်းတယ်လေဝိုးဝင်တယ်လို့ပဲအခုဆောင်းဆိုသူတို့ခိုးနေကြတာမစားဘူးဝိုးဝင်တဲ့တောင်မှ၄လလောက်နေသေးတာဟုတ်တော့နော်ဝိုးဝင်နေ၄လလောက်နေတာကဲကျုပ်တို့လူတွေကနေတဲ့စားအဲ့ဒါလိုနေနေကောင်းဘူးလားကဲလူတွေလည်းအသက်သာတာပေါ့ဗျာအဲ့တော့အဲ့ဒါတွေကအာဟာရနော်ဩဇာမဟုတ်ဘူးဒါတော့အဲ့ဒီ ဒီအတော်အခက်အဖြစ်နဲ့ကြိုက်စားလို့ရတဲ့အာဟာရအာဟာရတွေထဲမှာပါတဲ့နော်လူတွေကိုအသက်ရှည်စေနိုင်တဲ့ဓာတ်ကိုသာလျက်အစီဓာတ်လို့ခေါ်တဲ့ဓာတ်ကိုဩဇာဓာတ်လို့သုံးပါတယ်လူတွေထင်တယ်လို့ဒါအဲ့ဒီလိုမျိုးစီဥထောပါပြတို့နဲ့ပြားရည်တွေနော်အသားတွေငါးတွေပါမှသားလျက်ဩဇာဓာတ်ပါတယ်ဆိုလို့ရှိရင်အဲနွားတွေစားတာကြီးစားမြက်ချောက်တွေပြောင်းနေစားတာနော်ခမရတို့မျက်စိနဲ့မြင်ကြည့်လို့ရှိရင်ဘယ်မလဲအစီဘယ်မလဲထောပါဘယ်မလဲပြားရည်ဘယ်မလဲဝက်သားဘယ်မလဲငါးနော် အစီပါလားမပါပါဗျာအဲမပါပဲမဲ့နွားတွေကြည့်လိုက်မှလှိမ့်နေတာပဲတခါတည်းသူတို့များစားထားတာဗိုင်ကြီးတို့ကကားလို့နော်အသားတွေကိုဖြစ်တာပြောမနေနေကြတယ်နော်အဲ့ဒါတော့ကြည့်လေသူတို့ခန္ဓာကိုယ်ကြီးဘာကြောင့်ကြီးထွားလဲဆိုတော့အဲ့ဒီပြောင်းရိုးကြောက်တွေမျက်ခြောက်တွေထဲမှာဩဇာဓာတ်ပါတယ်ဘာပါတာလဲဩဇာဓာတ်ပါပါတယ်ဗျာအဲလူတွေကခဏကိုစားတဲ့ဓာတ်ကြမှာကိုစားတဲ့စီဦးထောပတ်ပြားကြီးတခါတည်းအသားငါးကြမှာဩဇာဓာတ်ရှိတယ်တဲ့မဟုတ်ဘူးအဲ့ဒါတွေကဩဇာမဟုတ်ဘူး ဩဇာကတတ်တတ်အစားတော့ကတတ်တတ်နွားတွေဟိုတဲ့နေစားတာကျွဲတွေစားတာကြည့်လူမျက်စိနဲ့ကြည့်ရင်ဘယ်မလဲအစီဘာတစ်ခုမှအစီမပါဘူးဒီလိုပဲနော်မြက်တောင်ဆူဆူရှင်းရှင်းမဟုတ်ဘူးအချောက်တွေစားရတာရှင်းတာပဲနော်ဝါဖခပ်ပြီးတော့ဖောင်ကာဖိနေတာတခါတည်းနော်ဒါတော့အဲ့ဒီမြက်တွေမြက်အကောင်ပြောင်းရိုးကြောင်မြက်ချောက်တွေထဲမှာဘာရှိလဲသူဩဇာဓာတ်တော့ပါအဲအဲ့ဒီဩဇာဓာတ်ဒါတော့ဒီဟာကဒီဩဇာကအစာမမိနေတာ ဒါတော့အခုကြည့်လေမြစ်ချပြောင်းရောက်ထက်မှာသူတို့နွားတွေကိုကြီးထွားစေနိုင်တဲ့ဩဇာရှိတယ်ဩဇာရှိတယ်စဉ်းစားကြည့်လေသူတို့လည်းသိရှိတယ်တော့ပဲသူတို့နဲ့ကြုံတို့နဲ့ဘာဖွာလဲတော့ဂျုံမပါတာနဲ့ပါတာပဲခွာတယ်သူတို့လည်းသိရှိပဲကိုလည်းသိရှိပဲဒါတော့သိရှိသိရှိချင်းအတူတူဆိုရင်ဒီဖြစ်ဖြစ်ဒီပုံချင်းလည်းတူတဲ့တာပေါ့နော်ဒါကြောင့်မလို့ကျုပ်တို့စားတဲ့စားက CO2 ဘက်အစားငါစားတယ်သူတို့ကမြစ်ချောက်စားတယ်အစာကွဲတယ်ဒါပေမဲ့အတွင်းထဲမှာဘာတူးနေလဲ ဩဇာဓာတ်တူပါအဲဩဇာဓာတ်တူတယ်ဩဇာဓာတ်တူတယ်နော်အဲ့ဒါမှတ်ထားသူတို့မှာသူတို့စားတဲ့စားဩဇာမရှိဘူးထင်တဲ့နော်အဲအဲ့ဒါတော့သူတို့မှာရှိတယ်ခန္ဓာကိုယ်ကြီးထွားတာကြီးနောက်ဒါကြောင့်မလို့သူတို့နွားတွေကြွေးတွေတိလိษံတွေအသက်ရှိတာပေါ့အဲ့ဒီအဲ့ဒီလိုအသက်ရှိအောင်လို့သူတို့စားလိုက်တဲ့မြစ်ချောက်တွေကောင်းတွေထဲမှာဗာဩဇာဓာတ်ကထိန်းကြောင်းပြီးတော့ခေါ်သွားတာနောက်တီတွေကြည့်လိုက်စမ်းကဲမြေကြီးဗျာပဲလူဆိုစားစရာလို့တောင်မတတ်မှတ်ဘူး ကဘာဥရောတော့ထားပါတော့မြေကြီးပေါ်မှာခုနပြောတဲ့လူတွေစားဖို့အာဟာရဖြစ်တဲ့ CO2 ထောပတ်လိုဟာတွေရှိတယ်တဲ့နော်ကိမုံပေါ်မှာဟိုတဲ့လှုပ်ထားတဲ့မလိုင်းတွေလို့ပေါ့ဗျာကဘာရဲ့အပေါ်မြေလွှာမှာအဲ့ဒါတွေရှိကြတော့သူတို့အဲ့ဒါလေးစားပြီးတော့အသက်ရှင်တာနော်အဲ့ဒါခက်ကုန်ပြီလို့ရှင်အဲ့ဒီကနေလူတွေလောဘကြောင့်မလို့အဲ့ဒီမြေကြီးလက်ပုံသဏ္ဍာန်တွေပြောင်းသွားပြီးတာနဲ့ CO2 ထောပတ်မြေကြီးပြင်မှာမရှိတော့ဘူးနော် CO2 ထောပတ်မရှိပဲမလဲတီတွေစားပြီးတော့အသက်ရှင်နေတာကြည်ကဲမြေကြီးစားတယ်ဗျာအသက်ရှင်တယ်ဗျာကဲဒါတော့မြေကြီးထဲမှာဩဇာတမရှိဘူးလား ရှိပါတယ်ဗျာရှိတာပေါ့အဲ့ဒီရှိတဲ့အတွက်ကြောင့်မလို့ကျုပ်တို့အပင်နဲ့စိုက်တယ်အပင်ကနေပြီးတော့အသီးသီးတယ်အသီးသီးတော့တစ်ခါစားတယ်ဟောမြေကြီးနဲ့ဆက်နေတာဒါတော့ကျုပ်တို့ခန္ဓာကိုယ်နဲ့မြေကြီးနဲ့လည်းတစ်ခါပြန်မဆက်ဘူးလားဆက်ပါတယ်ဗျာဆက်တယ်လေဒါကြောင့်မလို့သေပြီးရင်ဘယ်ထက်ပြန်ရောက်သွားလဲမြေကြီးထဲပြန်ရောက်အဝိစီမပြောပါဘူးမြေကြီးတဲ့ပဲရောက်မှာမဟုတ်တော့မလားမြေကြီးတဲ့မြို့လည်းမြေကြီးတဲ့ပဲရောက်တယ်နော်ရေမြော့လည်းမြေကြီးတဲ့ပဲရောက်တယ်နော်မီးရှို့လည်းမြေကြီးတဲ့ပဲရောက်ရတယ်ကိုကမြေကြီးတဲ့လာတာတွေစားနေတာဟုတ် နော်နည်းနည်းလေးလည်းပြောပြအောင်သတိရအောင်လို့လားကဲကောင်းပြီတက်ဆွေးချတွေစားတယ်ကိုင်းကြည့်စမ်းတက်ဆွေးတွေကိုင်းဘက်မလဲအစီဒါပေမဲ့မှချတွေစားတာမလေးချောက်ကောင်ကြီးတို့ကကြီးတွေပြကိုင်းဒါတော့လူတွေမျက်စိနဲ့ကြည့်ရင်အစီဩဇာဘာမှမရှိဘူးအစီဆိုတာဘာမှမရှိဘူးဒါပေမဲ့ဒီချကောင်တွေကြီးပြီးတော့လာအောင်လို့နော်သူတို့ကြီးပြီးတော့လာတာကိုကြည်ကြရပြင်သူတို့စားနေတဲ့ဒီတက်ဆွေးတွေထဲမှာဘာတွေရှိနေလဲ ဩဇာဓာတ်ရှိပါတယ်ဩဇာဓာတ်ရှိတယ်ဩဇာဓာတ်ရှိတယ်ဒါကြောင့်မှတ်ထားဩဇာဆိုတာနော်ဘယ်အရာမဆိုဘယ်နေရာလေးမှာမဆိုရုပ်ကလစီးလက်တစ်ခုဖွဲ့ရင်အဲ့ဒီထက်မှာဩဇာဓာတ်ဆိုပါခဲ့ပြီးပြီလို့မှတ်ထားဒါကြောင့်မလို့အဲ့ဒီအခုမြင်းနေရတဲ့ရုပ်တွေထဲမှာလေသူ့ဆံရဆံရတွေစားလိုက်တဲ့အခါကျဆံရတတ်တော်တွေအသက်ရှည်တာအသက်ရှင်တာအဲ့ဒါကြောင့်ရှင်တာနော်ဩဇာဓာတ်ဆိုတော့ကိုယ်စပွဲပေါ်မှာလှလှပပပြင်ဆင်ထားတဲ့စီရွှဲရွှဲအသားတို့ငါးတို့များမထင်နဲ့ဗျာ နော်အဲ့ဒါဆိုလို့ရှိရင်တိလိษံတွေကရည်လိမ့်မယ်မင်းတို့လူတွေကွာညံကြီးတယ်ကြီးတယ်နဲ့ပဲငါတို့တိလိษံတွေလာကြည့်လိုက်စမ်းဆိုတော့ပြောမလေငါတို့ဘာကြောင့်ရှင်လဲဟုတ်တော့မလားဒါတော့အဲ့ဒါလူတွေကတိလိษံတွေရှင်မှာသွားပြီးတော့အပြီးတမတက်ရအောင်ပါဩဇာတနာမလဲနော်ဒါကြောင့်မလို့ဦးဇင်းတို့ဟိုးကစက္ကဝတိတုတ်ထမှာနော်အဲဒီ order လေးတစ်ခုပါတယ်လူတွေသရဝါတွေအသက်ရှိတာဘာကြောင့်လဲဆိုရင် ဥတုနဲ့အာဟာရတွေဒီမှာတော့ဥတုမပါဘူးပေါ့နော်ဒါတော့ဥတုနဲ့အာဟာရကောင်းရဲ့တဲ့သရဝါတွေအသက်ရှည်တယ်တဲ့နော်ဥတုကလည်းမျှတမယ်ဆိုပါတော့ဗျာဟိုမှာတော့ဥတုလည်းပါတယ်နော်ဥတုဆိုတာသဘာဝဥတုသဘာဝဥတုကလည်းမျှတမယ်အာဟာရလည်းကောင်းမယ်ဆိုလို့ရှိရင်တဲ့နော်အဲ့ဒါအဲ့ဒါတတ္တဝါတွေအသက်ရှည်ပါတယ်တဲ့နော်ဒါကြောင့်မလို့ဥတုနဲ့အာဟာရကတတ္တဝါတွေအသက်ရှည်ခြင်းရဲ့အကြောင်းပဲကျုပ်တို့အခုဒီနေ့ခက်ကဘာကြီး6လန့်နေတာကအဲ့ဒီအာဟာရပဲ ဘာကြောင့်လဲဆိုလို့ရှိရင်နော်ဥတုတွေပစ္စည်းလာပြီလူတွေရဲ့ပယောဂကြောင့်ဥတုတွေပစ္စည်းတော့ဥတုပစ္စည်းလို့ရွာတဲ့မိုးထဲမှာဓာတ်တွေပြောင်းလာပြီအဲ့ဒီဓာတ်တွေကမြေကြီးထဲရောက်ရင်အခုနပြောတဲ့ဩဇာဓာတ်တွေကိုဖြစ်စေတတ်တဲ့ဟာတွေသေးသေးလာပြီးတော့မကောင်းတဲ့ဓာတ်တွေနဲ့ကြီးထွားလာတဲ့အစာတွေကိုကျုပ်တို့စားရလို့ချင်းကျုပ်တို့ခန္ဓာကိုယ်ရဲ့ကလပ်စီးတွေထဲမှာနောက်ထပ်မကောင်းတဲ့ဓာတ်တွေထပ်မဝင်ဘူးလားဝင်ပါတယ်ခင်ဗျာဝင်တယ်ဝင်တဲ့အတွက်ကြောင့်မလို့ကျုပ်တို့တွေနောက်တက်တန်းတိုးမယ်နော်မပူနဲ့တိုးမယ်တိုးကိုတိုးမယ်ဘာဖြစ်လဲဆိုလူတွေလောဘကြောင့် နော်ဘာဖြစ်လဲတဘာဝကဒီလို cycle ဆိုတာရှိတယ်လက်ပတ်မှုရှိတယ်ကိုလုတ်တဲ့ဟာကိုရှိပြန်ကိုရောက်လာမှာဒါကြောင့်ဥဒုညမြတတအခုတဘာဝဥဒုပစ္စည်းတာကြည့်အာဟာရပစ္စည်းလာပြီเนาะဒါကြောင့်မလို့အမလေး organic food ဆိုဈေးကကြီးမှကြီး organ လားမ organ လားတော့မသိဘူးဈေးကတော့ကြီးတာသိကြတယ်เนาะဒါတော့ဥဒုအာဟာရနှစ်ခုကောင်းရင်မျှတရင်သတ္တဝါတွေအသက်ရှည်တယ်တဲ့အခုဘာကြောင့်အသက်တော်မလဲဆိုဥဒုတွေပစ္စည်းလာလို့တိုးလာလိမ့်မယ်အာဟာရတွေပစ္စည်းလာလို့တိုးလာလိမ့်မယ်เนาะအဲ့ဒါမျိုးဒါတော့ အချိန်လဲစီသွားပြီဆိုတော့เนาะအာဟာရနဲ့အဲဩဇာနဲ့အစာအာဟာရနဲ့ကွဲပြီเนาะဩဇာဆိုတာတရဝါတွေကမ္မဇယုတ်ကြီးเนาะကံကြောင့်ဖြစ်လာတဲ့ဟောဒီယုတ်ကြီးအသက်ဆက်လက်ဆက်လက်ပြီးတော့ရှင်သာနေအောင်ထောက်ပပေးရတဲ့ဓာတ်သဘောကိုဩဇာဓာတ်လို့ခေါ်တဲ့အစီကိုပြောတာမဟုတ်ဖတ်ကိုပြောတာမဟုတ်ဝေဒจิตရင်းတွေကိုပြောတာမဟုတ်ပါ အဲ့ဒီထက်မှာရှိနေတဲ့အစာတွေကိုစားပြီးတော့တရားဝါတွေကသူ့ဆံရဆံရအစာတွေစားစားပြီးတော့ဆံရတရားဝါတွေကအဲ့ဒီလိုမျိုးအသက်ရှည်ကြပါတယ်အဲ့ဒီတော့တရားဝါတွေစားတဲ့အစာထဲမှာပါနေတဲ့မိမိရဲ့ခန္ဓာကိုယ်ကိုကြီးထွားစေနိုင်တဲ့ဓာတ်ကိုဩဇာဓာတ်လို့ခေါ်တဲ့လွယ်အောင်တော့အစီဓာတ်လို့ခေါ်တဲ့အစီလို့ပြောလိုက်တာနဲ့လည်းပဲခုနပြောလို့အစာကြီးတွေမြင်မနေနဲ့သို့မဟုတ်ဆိုရင်အစာတွေအတုံးအခဲတွေပေါ်မှာအဲစိတ်ကရောက်ပြီးတော့တင်းခံနေလို့ရှိရင်ပရမတ်ဩဇာမရောက်ဖဲနေလိမ့်မယ်ဒါကြောင့်ဒီနေ့တော့ဥပါဒာယုတ်လို့ခေါ်တဲ့ပဒုအာဝတေဇောဝါယော ၄ပါးသောဓာတ်ကြီးပေါ်မှာအမိပြုပြီးတော့နေကြတယ်ဒီဥပါဒါယု၄ပါးကြောင့်ဒီမှာတဲ့ဆုံးသက်ကြအောင်များနော်။ကဲဒါတို့ခေါ်ကြလို့သာဓုသာဓုသာဓု